ဒီနေ့ကဟောခဲ့တဲ့အစဉ်တိုင်းမြတ်စွာဘုရားဟာရာဇယုတ်ကြီးရောက်ပြီးတော့ဝေလူဝန်ကျောင်းတော်မှာနောက်လိုက်တော့ဘာသာငါတော်တွေနဲ့တကွသတင်းသုံးပြီးတော့နေတော်မူပါတယ်အဲဒီလိုရောက်ပြီးတဲ့နောက်တည့်ရက်မှာ မိမိသာရမင်းကြီးကသွားဖြင့်ပင်ဖိတ်ပြီးတော့ထားတဲ့အတွက်မြတ်စွာဘုရားမင်္ဂါတော်နဲ့အတူတကွရာဇယိုမြို့ကိုဆုံးကံကြွဆုံးဖုံးပေးကြွတော့ပေါ့။တနည်းအားပြောခဲ့တဲ့အတိုင်းပဲကြာမင်းကလည်းရှိကနိဗ္ဗာန်သောအဖြစ်နဲ့မြတ်စွာဘုရားဤဂုဏ်ကျေးဇူးတွေချီးကျူးပြီးတော့

မြတ်စွာဘုရားကလည်းဘုရားပွင့်တော်မူကားသအမနာအထူးသားမဲ့ဖြစ်ပြီးတော့နေတယ်မြတ်စွာဘုရားနောက်တော့ကပါလာတဲ့တန်ဃာတွေကလည်းပဲခြေတုံးတွေကအဲဒီရာဇုံမျိုးတွေကနေပြီးအကြီးညိုလေးစားခံရတဲ့ရသေးတွေကိုရသေးတွေတထောင်ကနေပြီးရဟန်းဖြစ်ရသေးဖြစ်နေတုန်းကတော့ရသေးအချိုးအစားမျိုး

ရှိကမြတ်စွာဘုရားကြွလာဒါကိုကြည့်လိုက်ရင်လည်းဒီညိုပွဲပဲဒီကရှိကနေပြီးတော့နိဗ္ဗာန်သောအဖြစ်နဲ့ဆောင်ရွက်လာတဲ့ကြာမင်းကလည်းသူကလည်းလူအနေအချင်းဆောင်ရွက်လူအနေအချင်းသူဖန်ဆင်းလာတာပေါ့အခုသာယာအချင်းပြောနေလို့သာကြာမင်းလို့ပြောနေရတာကိုဟိုတုန်းကမြင်တဲ့လူတွေကတော့လူလေးတယောက်ပဲလို့အောင်းမရတာပဲလူပြူရွယ်လေးတယောက် ရှင်းကနေပြီးနိဗ္ဗာန်သောဖြစ်နေဆောင်ရွက်လာတယ်လို့ဒီလိုအောက်မိရတာပဲတန်တော်ကိလေသာစိတ်တော်ပေကင်းဝေးလေခြင်းကြည်တော်မူပြီးတော့မြတ်စွာဘုရားသည်တန်တေဤကိလေသာစိတ်တော်ပေကင်းဝေးလေခြင်းကြည်တော်မူကုန်သောပုရဏာဇတိလေဟိရှေးခါကာလကယသိဖြစ်ခဲ့ဘူးသော ရဟန်းတော်ရှင်မြတ်တို့နှင့်သာတကွာသင်္ကိနိခာသဝံတော်သင်္ကိနိရွှေစင်ဆင်းနှင့်ဒူသောဆင်းရှိတော်မူသောဘဂဝါမြတ်စွာဘုရားသည်သာသကရာဇယောမျိုးသို့ပါဝိပိဖွမ်းခံကြွတော်မူလာပါပြီလို့ရှိကနေပြီးတော့နိဗ္ဗာန်တော်ကဆောဩပြီးတော့သွားတာ

သင်္ကိနိကာသာဝန္တော်သင်္ကိနိရွှေစင်ဆင်းနှင့်တူသောဆင်းရှိတော်မူသောဘဂဝါဘုံတော်၆ပါးနှင့်ပြည့်စုံတော်မူမြတ်စွာဘုရားသည်သောသာကံရာဇိုမျိုးတို့ပါဝိသိသံဃာဝင်ကြွတော်မူလာပါပြီလို့အဲဒီလိုဒီအနိဗ္ဗာန်ဆော်ပြီးတော့ဝင်လာတော့လူတွေကအများပြားသူ့ယုံပြီးတော့အထူးတည်းကြီးညိုကြတာပေါ့ဒီခုမျိုးကြောကြတာ အဲလူဇာတာဇာတွေကျင်းတယ်သူလူသားကြတာကျင်းမှာပါပဲအနောက်ရာဇယုမျိုးရဲဝင်နန်းတော်တွင်ရောက်အသင်ပြင်ဆင်ထားပြီးတဲ့ဆုံးမြကဘုံမေတနေ့ကပြောခဲ့တဲ့အတိုင်းပဲသုံးဘုံမေသာတော့သင်္ကားတွေစီတန်းပြီးတော့မြတ်စွာဘုရားကအလဲကောင်ကလေရာပဲလက်ဝဲပဲနောက်ဖက်တွေကနေပြီးအတန်းတန်းလိုက်ပေါ်တယ်ပထမရန်ဒုတိယရန်တတိယရန်လို့အစဉ်စဉ်တန်းပြီးတော့ရှင်ဘုရားရဲ့မျက်နှာသာကတော့ လှုပ်ကြွေးပြုစုတဲ့တရားဓမ္မတွေတရားတွေနေမှာပေါ့လေတရားမတွေလည်းသိပြီးတော့ဟိုတင်ဆောင်ရွက်တာတည်းမရှိပါဘူးအိန္ဒိယကတော့တရားတွေနေမှာပဲအဲပြင်းပြတဲ့သားကတော့တရားတွေနေဖို့အဲဆုံးဆုံးကတော့ကျေဥစွာရေကอืมရေကပြီးတော့နောက်ကိုဆုံးနေလိုက်ပြီးတော့ထဲတပိတ်တဲ့လိုသလောက်ဒီဟာလက်ခံရမလိုချင်တဲ့ခါကျတော့ကိုလင်းနေပါနဲ့တားပြီးတော့တားမြည်ရ နောက်ပြီးတော့ဟင်းတွေပါလေလိုက်နေလို့သုံးနေဟင်းတွေသုံးပြီးဆိုတဲ့အခါကျတော့မှလည်းခါလဲဖုံးမေးရတာပေါ့တညီတဲ့ပဲဒီထဲကနေပြီးနောက်ထပ်အလိုရှိသေးရင်လည်းပဲရအောင်လည်းနောက်တက်ပြီးတော့ထည့်တဲ့ပုဂ္ဂိုလ်လည်းထည့်နေတာဆိုရင်မလို့ရှင်ရင်တားတာအဲဒီလိုသုံးဖုံးမေးတဲ့နည်းကိုဟောပကံခွဲရောက်တွေပါတယ်မရှိဘူးဟွန်းခုံကြီးတွေပါတယ်နဲ့မပြင်းရဘူးသူက

သူပကာနဲ့သူထဲထားဝိုင်းပြီးတော့ဖုံးမွေးကြတော့ကိုလိုသလောက်ထဲစားတော့မလိုသားတွေပြက်မတော်ဘူးသူကလည်းသူပကာနဲ့မှကျန်းနေကိုကတော့သံဃာတွေဆဲမလို့ခြင်းပဲလို့လည်းထဲလိုက်တော့ပိုးနေတာတွေပါလေလည်းရှိတာပေါ့လေဒါတွေကိုပြက်သွားတာတွေပါလေနည်းနည်းပါးပါးရှိပါတယ်အဲဒီလိုသုံးမုံမေးပြီးတဲ့အခါကာလကြာအနုမောဒနာတရားဟောနော် ဗိမိသာရမင်းကြီးကမြတ်စွာဘုရားသတင်းသုံးဖို့နေရာဝေလူဝန်ကျောင်းတော်တဲ့ဝေလူဝန်ဥယျာဉ်တော်ကြီးကိုဒီတော့ကမင်းဥယျာဉ်တော်မနာကောင်းမဲ့ဥယျာဉ်ကြီးပါပဲအဲဒီဥယျာဉ်တော်ကြီးကိုမြတ်စွာဘုရားကျောင်းတော်ကျောင်းကျောင်းတော်ဖြစ်တဲ့သတင်းသုံးဖို့ရာလူတန်းလိုက်ပါတယ်ဝေလူဝန်ဥယျာဉ်တော်ကြီး ဘုရားမူရှိသောသံဃာတော်အားလှူဒါန်းပါသည်လို့ကြောက်ထားပြီးဒီကလာဒီစသွန်းချပြီးလှူဒါန်းလိုက်ညသောဘုရားအနုမောဒနာတရားဟောဒီခါကာလမှာဒီနေ့ကပြောခဲ့တဲ့အတိုင်းဝိမိသာရမင်းကြီးနဲ့ရှေးခါကာလကရသွေရမျိုးတွေနေမှာပေါ့လေသူမျိုးရင်းချတယ်တော့ဟုတ်ပုံမရပါဘူးရသွေရမျိုးဖြစ်တဲ့ ဘတ်တော်တွေကဒိဋ္ဌာဖြစ်နေကြတယ်တဲ့ဒိဋ္ဌာဖြစ်နေကြသည်ဒိဋ္ဌာတွေကရှိတယ်ဘယ်တော့ကဆွေမျိုးတွေတော့ဆိုလို့ရှိရင်60နဲ့2ကဘာတက်ကအခုဘာရကဘာအတွင်းတော့မဟုတ်သေးဘူးအခုကဘာရဲ့ရှေ့ကိုကြည့်သွားရင်1နှစ်3 4 5စသည်ကြည့်သွားလို့ရှိရင်60နဲ့2 60နဲ့2ကဘာမြောက်က ဘုရားနှစ်ဆူပွင့်ဒိဋ္ဌဘုရားဘုဒ္ဓဘုရားဒိဋ္ဌဘုရားပွင့်ပြီးလို့သာသနာကွယ်သွားတဲ့နောက်လူတွေရဲ့သက်တမ်းဆုပ်ယုပ်ပြီးဇဏိတန်းရောက်အဲ့ဒီကနေပြန်တက်တော့မင်းကြီးရတာအဲ့ဒီကနေပြန်ဆုပ်လာတော့အနှစ်9000တန်းကြတော့ဘုဒ္ဓမြတ်စွာဘုရားဆိုတာပွင့်ဘုရားတဆူဒုတိယမြတ်စွာဘုရားအဲ့ဒီဘုရားလက်ထက်ကအဲဒီဘုဒ္ဓမြတ်စွာဘုရားက ဇေယသင်္နာမင်းကြီးရဲ့သားတော်ပဲအဲဇေယသင်္နာမင်းကြီးကသူ့သားတော်ကြီးကမမသာမုဒ္ဒမြတ်စွာဘုရားဖြစ်လာတယ်သူ့အောက်သားတော်ကသာလကပထမဧကသာဝကဖြစ်လာတယ်ပရောဟိတ်ပုံသားရဲ့သားကတော့ဒုတိယဧကသာဝကဖြစ်လာတယ်ဒါတော့ ဘုရားဟာလည်းပဲငါဤသားတော်သာဖြစ်လာတော့ငါဘုရားပဲဘာငါတွေကလည်းပဲဧကသာဝကတွေဆိုတာဧကသာဝကတွေကငါသားနဲ့ငါပရောဟိပုဏ္ဏသားတွေဆိုတော့ငါဘာငါပဲအဲဘုရားတရားငါနဲ့ဆိုင်တဲ့ဘာငါဘုရားဘုရားနဲ့တန်ခါငါနဲ့ဆိုင်တယ်ထို့သူဘုရားဟောတဲ့တရားလည်းပဲငါနဲ့ဆိုင်တယ်ဆိုပြီးဘုရားတရားတန်ခါတွေအမှန်တမ်းများလို့ပြီးတော့ မြတ်စွာဘုရားကြောက်တာလေမြတ်စွာဘုရားတတိတော်အသက်ဟာလည်းပဲနှစ်9000နားမှာကုမာနီးနေပါပြီငိမ့်ကနီးမီးလိုပဲငိမ့်လူငိမ့်ကနီးရောက်နေပါပြီသုံးစုံရောက်နေပါပြီဒါတော့ဒီကာလအတော်အတွင်းမှာတော့တခြားတစ်ပါးကိုမကြွဘဲနဲ့တတိတော်လူသားနဲ့ ပစ္စည်းလေးပါးကိုသာလည်းသုံးဆောင်ပြီးတော့ဒီမှာပဲကြီးမြောက်သောအားဖြင့်တရုံသွန်းတော်မူပါလို့ကြောက်ထားတယ်။ဒါတော့ဒီတော့ကလည်းအသက်ရှိတဲ့ဖြစ်ကာလကလည်းရှိတခြားတစ်ပါးသွားပြီးတော့သာသနာပြုစရာအကြောင်းကလည်းသိမရှိလို့နဲ့တူပါတယ်။နှုံးမွေရသော်ကြလက်ခံမှာမဟုတ်ဘူး။ဒါလက်ခံတာလည်းရသော်ကြ။ဒါတော့ တခြားတစ်ပါးကပုဂ္ဂိုလ်တွေဟာဘုရားမြတ်စွာဘုရားနဲ့တကွသံဃာတော်တွေကိုသွန်းတော်ပါတော့ပစ္စည်းတွေကလူဝေးအခွင့်မရဘူးအဘိမှလူဝေးမရဘူးမြတ်စွာဘုရားသံဃာတော်နဲ့နန်းတော်မှာသွားပြီးတော့သုံးဖို့မွေးတရားဘယ်လိုပဲနေတာကိုသူကသင်ပုဂ္ဂိုလ်တွေနဲ့တွေ့ခွင့်မရဘူးအဲဒီတော့အဲဒီဇယပင်နာမင်းကြီးမှာသားတော်တွေကလည်းပဲတရားမိဖုရားတွေက ရထားတဲ့သားတော်တွေကကြီးတာကိုညီတော်၃ယောက်ရှိတယ်တဲ့အဲဒီညီတော်၃ယောက်ကသူတို့ကလည်းပဲဘုရားကိုကုကိုကျင်ကြတာကုသိုလ်ကြောကျင်ကြကုသိုလ်ကောင်းမှုပြုကျင်ကြဘုရားကလည်းပဲသူမျိုးစားလိုက်မယ်ဆိုရင်အမေကွဲပြီမဲ့လို့အဖေကတော့ဒီဇယတင်နာမင်းကြီးအတူတူပဲဘုရားရဲ့ခမည်းတော်ကလည်းသူပဲအဲဒီညီညီတော်၃ယောက်ရဲ့

လေးပင်ခြင်းနဲ့ကဘာရပင်ပါရမီဖြည့်မှပါမီတော်10ပါးကိုမဆုံးမနစ်ဖြစ်ခြင်းမှဘုရားဖြစ်ပြီးတော့လားဘုရားဆိုတာအမှန်ကိုဖြည့်ခြင်းအခုခေတ်ကာလမှာဘုသူဒ္ဒနဲ့ပြည့်စုံအောင်ခေပညာတွေတောက်အောင်လို့သင်ရတာလည်းပဲ10နှစ်မကဘူးနှစ်20လောက်အကျိုးနှစ် အစိ30လောက်သင်ရတာပဲဒါမှသုစားလောကမှာထူးထူးခြားခြားပညာတွေတတ်ကြတာကိုအဲတော့အလုံးစုံသောတရားတွေသိတဲ့သဗ္ဗညုတညာကိုရတယ်ဘုရားဆိုတာဒုလကူနဲ့ဖြစ်လာတာမဟုတ်ဘူးပါရမီ7ပါးအပြား30သူညင်းကြီး9ပါးသရိယ3ပါးဆိုတဲ့ဘုရားတို့ရဲ့ တရားလောင်းတို့ရဲ့ကျင့်ရတဲ့ကျင့်ဝတ်တွေကိုပြည့်ပြည့်စုံစုံကျင့်နိုင်တဲ့ပုဂ္ဂိုလ်မှဘုရားဖြစ်တာတော့တော်တော်ကူကူနဲ့ဖြစ်တာမဟုတ်တရားဖြစ်လိမ့်မယ်လို့ဗျာဒီပေးတာကလည်းတော့သေးကြမှပေးတယ်မသေးကြခင်မပေးဘူးတရားလောင်းသုံးမျိုးရှိတယ်ပညာဓိကတဲ့ပညာလွန်ခဲ့တဲ့ဘုရားလောင်းသတ္တာဓိကတဲ့သတ္တာလွန်ခဲ့တဲ့ဘုရားလောင်းဝိရိယာဓိကဝိရိယလွန်ခဲ့တဲ့ဘုရားလောင်း ပညာလွန်ခဲ့တဲ့ဘုရားလောင်းများမှာလေးပင်ချင်းတဲ့ကဘာရသိပါရမီဖြည့်ရတယ်ဂျာရိရပြီးတဲ့နောက်ဂျာရိမရခင်ကဘယ်လောက်ဖြည့်ကြရတယ်ဆိုတာကတော့အဲဒါကပိရိကဟိုတင်သံဃာနာတွေပိရိကတွေမှာတိတိကျကျမရှိဘူးဗရံပါဠိတော်မှာလာတဲ့အဲ ဘုရားလောင်းဟာကြီးကြီးသောဘုရားတွေရရိမရခင်ကလည်းသူတောင်းခဲ့တဲ့ဘုရားတွေမရင်မတွက်နိုင်အောင်များတယ်ဆိုတာကိုအဲပြီးတော့အဲကဘာဒီအမြောက်များနေမှာပါပဲကြီးကဘောဓတကိဆိုတဲ့ကျမ်းလေးကရှိတယ်ဘောဓတကိဆိုတဲ့ကျမ်းကသူကမင်္ဂလာတွေနဲ့မပါဘူးမပါအဲဒီကျမ်းလေးကတော့ဘယ်နဲ့ဆိုတာလဲဆိုတော့အာလုံးဘုရားတွေဟာ ထမစရဲကဘုရားဖြစ်လို့တဲ့သိဆန္ဒဖြစ်ကြတဲ့ကပါရမီဖြည့်တာလားကဘာပေါင်းအသင်ချေ20ကြီးတဲ့ပဲတဲ့အသင်ချေ20လူလူပဲတဲ့အဲဉာဏ်ရိကလည်းပဲ20ပဲတဲ့သရရိကလည်း20ပဲတဲ့ဝိရရိကလည်း20ပဲတဲ့အတူတူပဲတဲ့သူဘာအတူတုံးဆိုတော့ဗျာရိရတာမှစောစောရတာနဲ့နောက်ကြမှရတာကွာတယ်တဲ့သူ ဝိရိယရိကဘုရားလောက်ဆိုရင်လေးပင်ချေလောက်ဆုတောင်းလို့ပါရမီဖြည့်လာလို့ရှိရင်အဲ့ဒီကနေပြီးတော့သူကဗျာရိရလာတော့သူဗျာရိရပြီးတဲ့နောက်16ပင်ချေကဘာတဲ့သိပါရမီကြည့်ရတယ်လို့ဆိုတယ်ဆိုပါဒာရိကဘုရားလောက်ဆိုရင်ဖြင့်သူကစစ်ပင်ချေနဲ့ကဘာတဲ့သိကို အဲတော့30နဲ့2ပင်ခြေပေါ့လေ30နဲ့2ပင်ခြေလောက်ပါရမီဖြစ်မိတဲ့အခါကာလကြတော့ຢာရိရတယ်ຢာရိရပြီးတဲ့နောက်ကို7ပင်ခြေနဲ့ကဘာတဲ့သိပါရမီထပ်ပြီးတော့ဖြည့်ဖျားဖြစ်တယ်ပညာရိကဖျားလောင်းကြတော့ကိုຢာရိမရသေးခင်ကို16ပင်ခြေလောက်ပါရမီဖြစ်ရတယ် အဲစကြောသင်္ချေရှိတဲ့ခါကျတော့သေကြလို့မြတ်စွာဘုရားကတရားတွေပေးပြီးတဲ့နောက်မှာလေးပင်ချင်းတဲ့ကဘာတွေသိမ့်ပါမိကြည့်ရတယ်သူကသိုးတယ်ဒီကျမ်းလေးကပါဠိတော်ဒီတွေဖွင့်တဲ့အထကထာလည်းသူကမဟုတ်တော့သံဃာတော်ရင်မဟုတ်တော့ဆရာစဉ်ဆက်ကဒီကျမ်းလေးဆိုတာကိုတည်ပြီးတော့အလေးစားမပြုကြဘူးဒါပေမဲ့လူသူကဟုတ်ပုံပေါ်တယ်ကစဉ်းစားကြည့်ရတာကတော့ယုတ်တိရှိတယ် ဘာပဲလို့တော့ဆိုရင်ဝိရိယကောင်းတဲ့ပုဂ္ဂိုလ်သဒ္ဓါကောင်းတဲ့ပုဂ္ဂိုလ်ပညာကောင်းတဲ့ပုဂ္ဂိုလ်သုံးဦးအလုတ်ကြိုင်ပြီးတော့လုံးကြလို့ရှိရင်ဝိရိယကောင်းတဲ့ပုဂ္ဂိုလ်ကသူကအလုတ်မှန်တယ်သူသဒ္ဓါကောင်းတဲ့ပုဂ္ဂိုလ်ကအလေအလပဲပညာပေါင်းကောင်းတဲ့ပုဂ္ဂိုလ်ကသူကပညာအားကိုအလုတ်သိမ့်မလို့ဘူးအခုပညာသင်ကြားရတဲ့နေရာတွေမှာကြည့်လို့ရှိရင်ညာကောင်းတဲ့ပုဂ္ဂိုလ်တွေကခိုးနေတယ်သူကောင်းကောင်းကိုမလေ့လာဘူးသူကညာကောင်းတာသူလွယ်လွယ်လေးနဲ့ရတာဘူး ဟိုတတိတွေကိုဒီစားလေးကြည့်ရမယ်ဆိုလို့ရှိရင်ဝိရိယအာဟုတဲ့ပုဂ္ဂိုလ်ကနင့်ကကျက်စားပဲသူဝိရိယအာဟုသူကညာမကောင်းမဲ့ဟာကိုသူဒီခါလဲလုံးလောက်ဝိရိယသိမှန်တယ်သူအလုံးမှန်သရာယုံကြည်မှုအာကောင်းတဲ့ပုဂ္ဂိုလ်ကလည်းပဲသူအတော်တာနဲ့သူမှန်တယ်ပညာအာကောင်းတဲ့ပုဂ္ဂိုလ်ကတော့သူအခိုးဆုံးပဲသူကောင်းကောင်းမလုပ်ဘူးဒါတော့ခုနဝိရိယအာကောင်းတဲ့ပုဂ္ဂိုလ်ဝိရိယအာကောင်းတဲ့ဘုရားလောင်းဟာ လေးသိန်းချေလောက်ပါရမီဖြစ်ပြီးတော့မြတ်စွာဘုရားကဗျာဒိတ်ပေးတော့၁၆သိန်းချေနဲ့ကဘာတဲ့သိန်းအတွင်းမှာထပ်ပြီးတော့ပါရမီဖြစ်ရတယ်သူဆိုတာဟုတ်လို့ကြာရှိတယ်ကွာလေးသိန်းချေလောက်ပါရမီဖြစ်မိကြတဲ့ကဝိရိယရိကဘုရားလောက်ကသူကကိန်းသေးသွားဝိရိယသူကဇွဲကောင်းတာပေါ့မဆုံးမနေဒီတိုင်းသွားတော့မှာပဲလေမြတ်စွာဘုရားမြင်တော်မူတော့ဟာဗျာဒိတ်ပေးသရာအားကောင်းတဲ့ပုဂ္ဂိုလ်လည်းသရာယုံကြည်မှုအားကောင်းတဲ့ပုဂ္ဂိုလ်လည်းတဲမပြည့်တဲ့ဝိသရာတရား အားနေတဲ့ပုဂ္ဂိုလ်ကပြတ်တတ်တယ်အလုပ်တစ်ခုလုပ်လို့ရှိရင်ယုံကြည်မှုသိနေခြင်းပြတ်တတ်တယ်အခုတရားထုတ်ရတယ်မှာတော့မှသရတရားအားကောင်းတဲ့ပုဂ္ဂိုလ်နဲ့သရတရားအားမကောင်းတဲ့ပုဂ္ဂိုလ်ကွာတယ်လို့သရတရားအားကောင်းတဲ့ပုဂ္ဂိုလ်တွေကဆရာသမားတွေယုံကြည်နေတာနဲ့ကျူးကျူးဆဆအားထုတ်တယ်ဘာမှသူဟာဝိတဝိစာရတွေမများဘူးဆင်ခြင်မများဘူးသူဟာတော့တခါတည်းဒါလောက်ရမယ်ဆိုတာလောက်တော့တာပဲဘာမှမစင်စားဘူးအဲသူကတရားမြင်မှတက်လို့ သို့သူပဲဝိရိယအားကောင်းတဲ့ပုဂ္ဂိုလ်တွေလည်းပဲသူဝိရိယလိုက်သူအားထုတ်နေတော့သူကလည်းပဲအချိုးကျတာပါတချို့ကစဉ်းစားဉာဏ်တွေသိညာတယ်ဘုသူတ္တကလည်းတော်တန်ရှိတော့စဉ်းစားလည်းစဉ်းစားရတော့စဉ်းစားဆင်ခြင်ဉာဏ်တွေများနေတော့စဉ်းစားဆင်ခြင်နေတာနဲ့တမာရီတည်းမဖြစ်ဘူးတမာရီမဖြစ်တော့ဉာဏ်ကယုတ်တည်းမတည့်ဘူးအဲဒီလိုနေတတ်တယ်ဆိုအဲတော့ခေါင်းကသောတာရကိကျမ်းကသံဃာနာရင်ကျမ်းထဲမှာထင်ရှားရှားမပါပေမဲ့လည်းသူဥစားဟုတ်လို့ကြာရှိတယ်လို့ခွန်ကြီးကတော့သဘောကျတယ်ဆို ဒါပေမဲ့လို့အများတွေကတော့ကိုဒီကြမ်းကလေးကိုတဲပြီးတော့မလေးစားကြဘူးအဲဒီတော့မြတ်စွာဘုရားများပါရမီဖြစ်ရတာယာရိယပြီးတဲ့နောက်မှာရှိကဟာတော့မထင်ကြတော့ထားပါတော့ဝန်တော်ဥစ္စာယာရိယပြီးတဲ့နောက်မှာအ ਨੇ စုံအမြဲ၄သိန်းချင်းတဲ့ကဘာတသိန်းပါရမီဖြစ်ရတယ်။များရင်တော့၁၆သိန်းချင်းတဲ့ကဘာတသိန်းပါရမီဖြစ်ရတယ် တပင်းချင်းတပင်းချင်းဆိုတာလည်းနဲ့တာမဟုတ်ဘူးတကဘာကိုအကြာကြီးဟာပဲတကဘာကိုပဲတဲ့နိပရိစေရာတွေနဲ့တွက်လို့မှမရပဲကဘာကြီးတစ်ခုစပြီးပေါ်လာတဲ့ကနောက်ပြက်သွားတဲ့တောင်ပြက်ပြီးတော့လည်းဒီနေတာနဲ့မှလည်းဆိုတော့အကြာကြီးပါသူကတမိတဆွေးကြီးပါအကြာကြီးပါပဲသူကအဲဒါတော့ကြာလာတဲ့ကဘာဆိုတာကပ္ပကလာတာပေါ့အချိန်ကာလအပိုင်းခြားပါပဲ အဲလောက်ကြာတဲ့တကဘာတကဘာတွေတွေ့လာတာမရင်မတွက်နိုင်တော့တသင်ချေအဲဒီလိုသင်ချေပေါင်း၄သင်ချေနဲ့ကဘာတသင်အ ਨੇ ဆုံးပါရင်ဖြစ်မှဘုရားဖြစ်တော်မူရတယ်ဒီတော့ဘုရားတဆူပွင့်တော်မူဖို့ဟာမလွယ်ဘူးဒီ၄သင်ချေနဲ့ကဘာတသိမှလည်းအိတ်အိခါစားကနဲ့လိုလိုဖြစ်မယ်ဆိုရင်တော်တာဒီလိုဖြစ်တာမဟုတ်ပဲဟာကိုပါမီကဖြစ်ရတယ်ဒါနပါရမီဆိုရင်ဆွန်ကျဲသေးကလှူဒါန်းရတယ်မတွတ်မတွတ်ပုဂ္ဂိုလ်မရွေးသူကလှူရတာ ပစ္စည်းဥစ္စာတွေလှူရတယ်ကိုယ်အချွေရန်ပြိဿတွေလည်းသူတို့လှူတာရှိတာပဲသူကသာသမီကစားပြီးတော့နောက်ပြီးတော့ကိုယ်လည်းအင်္ဂါတွေပါတယ်တောင်မှအပြည့်စည်းခံပြီးတော့လူတန်းရတာရှိတာပဲမျိုးလုံးလူကတော့မျိုးလုံးလူရတာဒီလိုအရေးရှိတာပေါ့တော့တောင်းတန်ရောပုဂ္ဂိုလ်ကမလုံနိုင်ဘူးဘုရားဘုရားလောင်းရဲ့ဒါနပါရမီမျိုးဖြစ်ဖို့အသဲမလွယ်ဘူး

သီလပါရမီကလည်းပဲထို့အတူပဲဘာရပစ္စည်းတွေပစ္စည်းခံပြီးတော့အဆုံးရှုံးခံပြီးတော့ကျင့်ကိုယ်ရင်ကအဆုံးရှုံးခံပြီးတော့ကျင့်အသက်ပါဆုံးရှုံးခံပြီးတော့သီလကိုမပြတ်မစည်းအောင်ကျင့်အဲဒါပါရမီသုံးမျိုးပြီးတော့ကျင့်တော်ထွက်တဲ့အခါကာလဆိုတာလည်းခရင်ပါပဲတော်ထွက်ရတဲ့ဥစ္စာလည်းပြောတော့လွယ်လွယ်ပဲတော်ထွက်တဲ့ဆိုတာအခက်ကြီးပဲဒါခါလည်း စီစုမဲ့သူပစ္စည်းတွေရောဆွေမျိုးတွေရောချွေရံတွေရောအကုန်လုံးစွန့်ပြီးတော့ထွက်ရတာကိုပစ္စည်းဘာမှမရှိတဲ့ပုဂ္ဂိုလ်ဆိုရင်တော့တငဲ့ကြမရှိဘူးဆိုအောင်တော့ထားပါအောင်တော့ဘုရားလောင်းတော်တွေတို့ထွက်တဲ့အခါကာလမှာတကယ်ပစ္စည်းရှင်ကြီးတွေတထေးကနေပြီးတော့ထွက်သွားတာနဲ့မင်းကနေပြီးတော့ထွက်သွားတာနဲ့ဒီလိုဘဝတွေကတော့ထွက်ရတယ်။ဒါတော့ငဲ့ကွက်ဆက်တွေ့တာကြတယ်အများကြီးရှိပါတယ်။အဲ့ဒါတွေကို မျက်နှာလွဲပြီးထွက်ရတယ်အဲဒီတော့ထွက်တဲ့ဥစ္စာကလည်းပဲအခုလိုသာသနာတော်တွင်ဝင်ရပြုရတာမျိုးမဟုတ်ဘူးသူကရေသိရဟန်းကိုဆရာမကြီးပဲနဲ့တော်ထဲမှာရေသိရဟန်းဘုလိုလိုနေရတာအခုလိုသာသနာတော်ဝင်ရဟန်းပြုတယ်ဆိုရင်လည်းလွယ်သေးတယ်သူဆိုင်ခန်းကတရားဌာနရှိနေတယ်ဥစ္စာဒီလိုရှိတာလည်းမဟုတ်ဘူးအဲဒီတော့အဲဒီတော့ထွက်ရတာမှလည်းပဲခက်တာပဲ အကုန်လုံးအခက်ကြီးတယ်ပါခန္တီပါရမီသိခံရတယ်ဆိုတာလည်းပဲမခဲရင်ပါတယ်သူကအဲဒီလိုခဲခဲရင်ပါရမီတော်တွေကိုလေးသိခြင်းနဲ့ကဘာတဲ့သိဖြည့်မှာဖျားဖြစ်ရတာတဲ့ဖျားဖြစ်အောင်ကျင့်နိုင်တဲ့ပုဂ္ဂိုလ်ကရှားပါပြီနဲ့ဖျားဖြစ်လာတော့လည်းပဲဒီဖျားဇယသေနာမင်းကြီးကသူတို့ခမည်းတော်မင်းကြီးပေါ့လေဒီမင်းကြီးကသူတူရီပိုင်နေအားဖြင့် ရားတရားတန်ဃာတွေသူကြီးတွေပဲပြုစုပြီးတော့နေတယ်ဆိုတော့ဒါနေရာမကျဘူးအလုံးသောပုဂ္ဂိုလ်တွေမှာပယ်လေးပါးဆိုတာရှိနေတာပဲသူတယောက်တည်းပယ်လေးပါးရှိတာမဟုတ်ဘူးအကုသိုလ်မကောင်းမှုဒုစရိုက်ကအကျိုးပေးရင်ပယ်လေးပါးဆိုတာဘယ်သူမှဆိုကြနိုင်တာမင်းကြီးတယောက်တည်းကြနိုင်တာမဟုတ်ဘူး လူချမ်းသာနာချမ်းသာတွေဆိုတာလည်းပဲအလုံးသောပုဂ္ဂိုလ်တွေလူရှိကြတာပဲသူတယောက်တည်းလူရှိတာမဟုတ်ဘူးဒါတော့သူကြီးတဲ့ပဲခရာကိုယ်ွယ်ပြီးတော့တရားတန်ဃာတွေနဲ့သူသိကပြီးသူကြီးတဲ့ကုသိုလ်ပြုမယ်သူကြီးတဲ့ပဲအပေလေးပါးကလွတ်မယ်သူကြီးတဲ့ပဲလူချမ်းသာနာချမ်းသာတွေရမယ်ဒီဥစ္စာသဘာဝမကြဘူးဒီဥစ္စာတို့လည်းပဲဘုရားတရားတန်ဃာတွေသိကပြုစုပြီးတော့ကုသိုလ်ကောင်းမှုတွေ ပွားများဖို့ရလိုတယ်ဘယ်လေးပါးကလွတ်မြောက်အောင်လူချမ်းသာနာချမ်းသာတွေရအောင်နိဗ္ဗာန်ချမ်းသာရအောင်လို့တရားတရားသံဃာတွေသိကရအောင်လို့ပွားများကုသကောင်းမှုတွေပွားများအောင်လို့အားထုတ်ဖို့ရလိုတယ်ဘယ်လိုလုပ်အားထုတ်ရမလဲဆိုတာကြံစီကြကြံစီကြတော့ပစ္စံတွေအစွန်ပြားကြတဲ့အရာကသုဘူမှုတောင်းကြမှုပေါ်တယ် ဟိုသဘုံတွေပါတွေထကြတယ်အဲ့ဒါတွေပေါ်လာတဲ့အခါကျန်တဲ့ကျန်ကတော့သူတို့ဟာသူတို့ပဲထကြင်အောင်ဆောင်တယ်လို့ဆိုတာပဲဟိုကျန်တဲ့ကျန်ကတော့တာမညပါပဲတာမညလည်းထမှာပါပဲဟိုကမှာအဲ့ဒါထကြတောင်းကြတဲ့အခါကာလကြတော့သူခင်ကြီးတော်မင်းကြီးကညီတော်နောင်တော်သူသားတော်၃ယောက်ကိုဆုတ်လိုက်တယ်မင်းတို့သွားကြနေနေကြသဘုံတွေကြသဘုံတွေနေနေကြဆိုလို့လိုက်တော့သံသဘုံတွေသွားပြီးတော့နေနေတော့ ငြိမ်ဝပြီးတော့သွားပြန်လာတဲ့အခါမင်းကြီးကစုပေးတယ်မင်းတို့တိုင်းပြည်စုပုံမှုငြိမ်ဝအောင်ပြုတဲ့အတွက်ငါစုစုစုပေးသနာမယ်မင်းတို့လိုရှိတဲ့စုယူကြဆိုတော့သူတို့အချင်းချင်းတိုင်ပင်ပြီးတော့တို့ဒီပြင်ဟာတွေတော့မလိုဘူးတဲ့သင်ချင်းကျွဲနာဥစ္စာတွေဘာတွေဆိုတာဘာမှမလိုဘူးတဲ့ဒီဥစ္စာတွေဒီဥစ္စာတွေကတော့ နေတော့မြတ်စွာဘုရားကိုးကွယ်ခွင့်သူ့တို့ယူရစေသူညောသုံးယောက်ကတိုင်ပင်ပြီးတော့အာယူတာကိုရှင်မင်းကြီးသူ့ပေးလို့ရှိရင်ကျွန်တော်မျိုးတို့တခြားသောသူ့ကိုအလိုမရှိပါဘူးဘုရားမြတ်စွာဘုရားတတိတန်ဃာတော်နေနဲ့တကွဘုရားမြတ်စွာဘုရားကိုကိုယ်ဝယ်စိကခွင့်ပေးတော်မူပါဆိုတော့ အေးမင်းတို့ဒီဒီစုတော့မြူကြနေกว่าတယ်ဒီပြင်စုပေးမြူကြတယ်ဒီစုတော့ငါမပေးနိုင်ဘူးလေဒီဥစ္စာသူကမင်းဆိုတာကသူပေးမယ်ဆိုရင်ပေးရတယ်သူကသူကဥပဒေတော့ရှိတယ်သူသူကသစ္စာကြီးသူပေးတယ်ဆိုရင်ဘာအတောင့်တော့သူကပေးရတယ်သူမင်းကမပေးနိုင်ဘူးဆိုတာမရှိရဘူးဒီဥပဒေတော့ရှိတယ်သူအာနာပိုင်မင်းနေပဲလေသူကဒါတခုကတတော်တယ်ဂတိတီးတယ်သူကဂတိသစ္စာကြီးဒါချင်းသူကြောက်ကြရတယ်ဒီသူတော့ငါမပေးနိုင်ဘူး ရှင်မင်းကြီးသိတဲ့စုမလို့ခြင်းမှုတဲ့ဒီစုပဲယူနိုင်ယူပါပဲတဲ့ကျွန်တော်တို့ဒီစုပဲလို့ခြင်းသိတဲ့ကမလို့ဆိုတော့မင်းကြီးကခက်တယ်ဆိုတော့ဒါချင်းကမင်းတို့အပိုင်းချနေကြတယ်မင်းတို့ဘယ်လောက်ယူကြတသက်ပါလုံးဟာမလို့ကြတယ်တသက်ပါလုံးဆိုမင်းတို့စာများတော့ဆိုတော့နောက်တစ်ပြေးချင်းနှစ်တင်တဲ့သူပိုင်းချလာတာနှစ်တင်တဲ့ပိုင်းချလာတော့နောက်ဆုံးကြတော့ဘယ်လောက်သဘောတူသွားတော့ဆိုလို့ရှိရင်တစ်နှစ်လည်းသဘောမတူဘူး

အဲဒီမှာမြတ်စွာဘုရားတို့ကတန်ဃာတော်တွေသင်သုံးမှုနေရာကြောင်းဆောက်ဦးတွေလည်းဆောက်ကြဒီရင်းကြီးကနေလည်းပဲအသင်ပြင်ဆင်ထားကြသံဃာဘောဇင်တွေယူစုကိုရာတွေလည်းပြင်ပြင်ဆင်ထားကြပြီးတော့လန်ကီမှာလည်းပဲမြတ်စွာဘုရားနဲ့တန်ဃာတော်ကြွတဲ့ကလန်ကီမှာလည်းတဲဖို့ခိုးဖို့ကြောင်းအဆောက်အဦလေးတွေလည်းပဲဒီတော့ကလေးတွေမှာအသင်ပြင်ဆင်ပြီးတော့ထားနေကြလို့ ခိုင်းတော့ဒါတွေအကုန်လုံးကစီမံပြီးတဲ့အခါအကြောင်းကြားတော့ဘုရားမြတ်စွာဘုရားကိုသူတို့ညီတော်၃ယောက်ပင့်လိုက်ကြတယ်ပင်လာပြီးရောက်တဲ့အခါကာလကြတော့လေဒီညီတော်၃ယောက်ကမြတ်စွာဘုရားပင်လာတော့တို့ပြေးထားလို့မဖြစ်ဘူးနိနိကကပြုစုမှာပဲဆိုပြီးတော့ဘုရားကရသေးဖို့အဲဖိုင်ဆုံးသောဝမြဝဖို့ပြီးတော့ရသေးဖြစ်မှာပေါ့လေသူလား ဟိုသာသာနာဘောင်ဝင်လာတော့မဟုတ်ပါဘူးဒါမှသူကစီမံခံွယ်လို့ဖြစ်မှာအဲတော့ခိုင်စုံသောဝါများဝုတ်ပြီးတော့သူတို့တတိပေါင်းတစ်ထောင်နဲ့တကွတတိပရိသတ်တစ်ထောင်နဲ့တကွအဲ့ဒီမှာသူတို့ဘုရားနာမှာနိနိကကဒီဘင်္ဂါတော်တွေမှာနာမှာနိနိကကသူတို့ပြုစုကြအဲဒီတော့ကဘာနာဆိုဖြစ်တဲ့ ဘာနာတိုက်ကိုအုပ်ချုပ်တဲ့ဘာနာဆိုဖြစ်တဲ့ပုဂ္ဂိုလ်ကလည်းပဲသရတရားကောင်းတယ်သူခင်မွန်းနဲ့တကွသရတရားကောင်းပြီးတော့အဲဒီမြတ်စွာဘုရားနဲ့တကွသံဃာတော်တွေပြုစုရမှာစေတနာထက်တဲ့သံသာနဲ့သူတို့ပြုစုကြတယ်အေးအဲဒီမင်းသား၃ယောက်ရဲ့ကိုယ်စလဲဖြစ်တဲ့ ဇနဘုံနယ်ပယ်မှာအုပ်ချုပ်ရေးဘက်ကတာဝန်ယူထားတဲ့ကိုယ်စားလှယ်ဖြစ်တဲ့ပုဂ္ဂိုလ်ကလည်းပဲဒီကလည်းပဲပြိတ္တတွေအမြောက်များနဲ့မင်္ဂလာတော်တွေကိုဝေကျုံးနဲ့ပြုစုရတာအဲဆုံးတော်ဘာတို့ချေရပြုရဆိုတော့ဒီမှာအစသာရပြည့်စုံအောင်လို့အကုန်လုံးဝိုင်းဝန်းပြီးတော့ဆောင်ရတာသင်္ကားတွေသင်္ကားတွေတောင်းတဲ့ကြည့်ပြီးတော့အများကြီးပဲသူကအဲ့ဒီသင်္ကားတွေပြုစုရတယ် အဲဒီလိုပြုစုတဲ့အခါကာလမှာအဲဒီသနဘုံနယ်ပယ်အုပ်ချုပ်ရေးအရာရှိရဲ့လူတွေတဲကတချို့ကလည်းပဲစိတ်ပါလဲပါလို့ဟုတ်မှာမဟုတ်ဘဲဟာကိုဘုကြီးကငယ်ပြုစုရတာကဘုရားဝိဇ္ဇာတွေပြုလုပ်ရတာကအထက်ကမင်းအမိန်နဲ့အထက်လူကြီးအမိန်နဲ့မှသာလုပ်နေရတာအဲတော့ စေရနာပြက်ွက်တဲ့ပုဂ္ဂိုလ်တွေလည်းရှိမှာပေါ့လေဒီလိုကလည်းမိတော့ဇာယေတော်ရည်တွေဆိုတာလည်းပဲတခါတရံမပြည့်စုံတာလည်းရှိမှာပဲသံဃာတွေသံဃာတွေဘုံမွေးပြီးတဲ့ခါကာလမှာမိမိတို့သုံးဖို့ဆွဲဖို့ရပုံကတော့မကြမ်းမဲနဲ့လည်းပဲဒီလိုပုံသွားတဲ့ခါလည်းရှိမှာပေါ့အဲဒီတော့သူတို့သုံးလပါလုံးပြုစုနေတဲ့ဒီနေ့တရက်ကလည်းမဟုတ်တော့ဒီမှာစေတနာကွက်တဲ့ပုဂ္ဂိုလ်တွေရှိတယ်တဲ့စေတနာကွက်ပြက်ကွက်သွားတဲ့ပုဂ္ဂိုလ်တွေ ချို့ကလည်းသရာတရားမရှိလို့နေမှာပါပဲအဲဒါတွေမင်္ဂလာဤလလာဘတွေကိုသောသောပိုင်းကတွေကပရမတော်သူတို့ကလေးတွေဘာတွေကိုကျွေးတယ်မွေးတယ်သူကလေးတွေဘာတွေလောက်ကျွေးနောက်တော့ကိုယ်တိုင်လည်းပဲစားကြတောက်ကြအဲအလွဲသုံးစားမတရားသဖြင့်သုံးစွဲပြကြတယ်တဲ့ပြီးတော့လူမှုတမှုတွေမှာလည်းပဲ မလူချင်းမတန်းညင်အောင်လို့ပြက်ကွက်အောင်လို့ပြောဆိုမှုတွေလည်းဗါတွေလည်းရှိတယ်နောက်ပြီးတော့ကသွန်ကျယုံတွေဗါတွေကိုဖြည့်ဆည်းပြစ်မိရှို့ပြစ်ဒီလိုဗါတွေလည်းသူတို့လုပ်ခဲ့ကြတယ်တဲ့အဲ့ဒီပုံကိုယ်တွေကမကောင်းမှုအကုသိုလ်တွေပွားဆိုတာပါဒီကောင်းကောင်းဝေယဝိဇ္ဇဆောင်ရတဲ့ပုံကိုယ်တွေခုနကဘာနာဇိုသမိခင်မောနှစ်ဦးရဲ့ ပြီးတော့မင်းသားညီနောင်၃ယောက်ရဲ့သူတို့ရဲ့တပည့်တွေရဲ့သိကျင်လည်းပဲကောင်းကောင်းမွန်မွန်ဝေဝိသဆောင်ရတဲ့ပုဂ္ဂိုလ်တွေလည်းများများရှိပါလိမ့်မယ်။အဲဒီပုဂ္ဂိုလ်တွေကတော့ကုသိုလ်ကောင်းမှုတွေဝါရင်၃လပါရင်ပွားသွားတာအများကြီးပွားသွားတယ်။အဲဒီကုသိုလ်ပွားတဲ့ပုဂ္ဂိုလ်တွေက သေပြီးပြီးအခြားမဲ့မှာနတ်ပြည်ရောက်နတ်ပြည်မှာလည်းပဲတပည့်ပြီးတပည့်အထက်ရောက်အောက်ရောက်လူပြည်ရောက်လိုက်တဲ့သူဂတိဘဝတွေကြီးရဲ့သုံးဆံပြီးတော့ကောင်းစားချမ်းသာပြီးလာခဲ့ကြပါတယ်။အဲဒီကုသိုလ်ကောင်းမှုလုပ်ရမှာ သံဃာလာလာပါတွေမတရားသုံးစွဲဖြစ်စည်းပြီးတော့ပြစ်တဲ့ပုဂ္ဂိုလ်တွေမကောင်းမှုအကုသိုလ်ပွားလာတဲ့ပုဂ္ဂိုလ်တွေကဒီပုဂ္ဂိုလ်တွေကတော့လည်းပဲနေရကြတဲ့ခါကြည့်တိတာပြည့်တဲ့ခါကြည့်အပေဒုတိဘဝတွေမှာသူတို့လည်းပဲရှင်ပြီးပြီးတော့လာခဲ့ကြရတယ်အဲဒါအခုကဘာရကဘာကြတော့လည်းပဲသူတို့ကဒိဋ္ဌာလောကမှာဖြစ်နေကြဆိုတာကိုဒိဋ္ဌာလောကမှာတောင်းတဲ့ချီပြီးတော့အများကြီးပါပဲဒီတောင်းလေးတော့ဆိုအများကြီးပဲ အဲဒီပြိတာတွေဖြစ်ပြီးတော့နေကြတယ်ပြိတာဆိုတာကတော့သူကလူတွေမမြင်ရဘူးသူကအဲနတ်တွေလူမမြင်ရသလိုပဲပြိတာတွေကလည်းလူမမြင်ရတဲ့ဥစ္စာတွေလူမမြင်ရတဲ့ရုပ်တစ်မျိုးတွေပဲသူကပြိတာဆိုတာတချို့တချို့ပြိတာတွေကမီးမြဲလောင်နေပြိတာတွေဖြစ်တယ်မီးလောင်နေလို့ပြေးလွှားနေရတာတခါတည်း ကျိုးကျိုးပြည်တာတွေလည်းလက်နဲ့ပေးတာနေဒီခါလဲထိခိုက်နေလို့ပြည့်နေရတယ်ကျိုးကျိုးပြည်တာတွေလည်းပဲကြီးတွေလက်ဓာတ်တွေဘာတွေကလိုက်ပြီးတော့ထိုးစိတ်ကြီးတွေလက်ဓာတ်တွေဆိုလည်းပဲဒါတွေကလည်းပဲဟိုတင်းနေပါပဲဘလူးကရှင်းနေတဲ့ကြီးတွေလက်ဓာတ်တွေဘလူးဘလူးကြီးတွေလက်ဓာတ်တွေဆိုတာကိုဒီနည်းအားဖြင့်လည်းပဲအာကုသိုလ်ကအနေအားဖြင့်သူတို့စိတ်ထဲထင်ရတာဒီလိုလည်းဖြစ်မှာပေါ့လေအဲ့ဒါတွေကလိုက်ပြီးထိုးစိတ်နှိမ့်စက်လို့ပြေးလွှားနေရတာတွေရှိတယ် ဒီကြတွေဆိုတာအမျိုးမျိုးရှိပါတယ်တချို့ကလည်းပဲအစားအသောက်ငတ်ပြတ်နေတဲ့ဥစ္စာတွေဒိတာအများဒိတာအလုံးပဲစားတယ်ဒိတာလို့တော့မရှိဘူးဒိတာဆိုလို့ရှိရင်စားတော့တယ်ငတ်ပြလို့ဒိတာဖြစ်တဲ့ဘဝကနေပြီးတော့တခါမှသူအကောင်းမွန်စားဖို့ရမရပဲရကြတော့လည်းပဲအဲဒီမစင်ကြဲတဲ့အငြိအကြီးတွေပါလေစားကြရတာကိုလူတွေပါလေသွန့်ပြထားတဲ့အင်းကြီးချင်းငယ်တူတွေနတ် အဲကိုယ်ဝင်ကြီးအကြီးစားတွေပေါ့လေဒီလိုဟာတွေသွေးဖို့ပြီးဖို့တွေဒီလိုဟာတွေကိုစတော့နေကြရတယ်ဆိုတာကိုသိတာတွေဆိုအမှန်ဆင်းရဲတဲ့တ attva တွေပါပဲအဲဒီဒိဋ္ဌာတွေကလည်းပဲဒီလိုငငပြပြဖြစ်နေတဲ့ဒိဋ္ဌာတွေဖြစ်နေတယ်ဖြစ်နေတော့ကာကုသမြတ်စွာဘုရားပွင့်လာတဲ့အခါကာလမှာကာကုသမြတ်စွာဘုရားမင်းများလျှောက်ထားကြတယ်တဲ့မြတ်စွာဘုရားသူတို့ သူတို့မျက်မှောက်မှာလူတွေကကုသိုလ်ကောင်းမှုပြုပြီးတော့ကိုဆွေမျိုးညာတိတော်ဘူးတဲ့တိတာတွေကိုအမျှဝေလိုက်တဲ့အခါဘာလို့နမောရဏခေါ်ပြီးတော့အဲစည်းစိမ်တွေအသုံးဆောင်တွေကြချမ်းသာသောတာတွေသူတို့မြင်ရတော့ငါတို့လည်းပဲဘယ်သူမျိုးကများကုသိုလ်ကောင်းမှုပြုရင်မျှပေးပေးပါမလို့ဆိုပြီးတော့အဲဒီလိုကြံစီပြီးကာကုသမြတ်စွာဘုရားမင်းများလျှောက်ထားကြတယ်မြတ်စွာဘုရားတဲ့တပည့်တော်တို့

ဘောနောမြတ်စွာဘုရားလည်းငါတို့ငါဘုရားလက်ထက်တော့ရောက်ရမမြင်သေးဘူး။နောက်ကာသောမြတ်စွာဘုရားမေးပြီးတော့ဆိုပြီးကာသောမြတ်စွာဘုရားလက်ထက်စောင့်။ကာသောမြတ်စွာဘုရားလက်ထက်ကျတော့မင်းများကြောက်ထားတဲ့အခါကျတော့ကာသောမြတ်စွာဘုရားကအနာတမညာနဲ့ကြည့်လိုက်တဲ့အခါမှာဘောနောမြတ်စွာဘုရားလက်ထက်ရမယ်အခြေအနေမြင်လို့အဲဒီမှာမြတ်စွာဘုရားကဟောကြားခဲ့တာ။ငါဘုရားလက်ထက်တော့မင်းတို့ရောက်ရမမြင်ဘူးတဲ့။ဒါပဲမဲ့လို့

င်းတို့အမျှပေးဝေနေမယ်အဲ့ဒီခါကလာကြသင်တို့နာစီစိနေကြနိုင်မယ်လို့ဟောဟောထားကြတော့သိတာတွေကတခါလဲအမှန်တအာရဝန်တာဖြစ်ကြဆိုလို့သူကဟုတ်ပါပဲဘယ်တော့မှမရတယ်ဆိုရနိုင်မယ်ဆိုတော့သူကဝန်တာနောက်ဘုရားတစုပွင့်မှဆိုတာအဝေးကြီးပဲကြာကြီးပဲဒါပေမဲ့လို့သူတို့စိတ်ထဲမှာနှစ်ပြင်ကတစ်ဘက်ခါလောက်ပဲနီးနီးပါးပါရတော့မလို့ဝန်တာကြတယ်တဲ့စားရတော့မှာပဲဆိုပြီးတော့อืม

ဒီကနေ့တော့မြတ်စွာဘုရားမင်္ဂတော်တွေဆုံးလူပြီးတဲ့ခါကလာအမြပေးဖို့တော့မှာပဲသူဝမ်းမြောက်ဝမ်းသာသာဓုနုမောဒခါလိုက်ရင်ဒါစည်းစိမ်နေရတော့မှာပဲဆိုပြီးတော့အမြဝင်နုံးနုံးနဲ့သူတို့စောင့်နေကြဆိုတာကိုတော့စောင့်နေကြတော့မင်းသာရမင်းကြီးကဘယ်သိလိမ့်မှာတော့မသိနဲ့သူကသူကမသိဘူးမသိတာကလည်းတကြောင်ပြီးတော့မြတ်စွာဘုရား နေဖို့ထိုင်ဖို့ရဘယ်နေရာတော်ပါအောင်လို့စဉ်းစားနေရတာနဲ့ဝေလူဝံဥယျာဉ်တော်ကြီးတော်တာပဲဆိုအဲ့ဒါလှူဖို့ရတော့သူကစဉ်းစားနေအမျှဝေဖို့ရတယ်သတိမရဘူး။ဒါနဲ့ဘာမှအမျှဝေဖို့မရဘူးသူက။မျှဘူးမဝေတော့သူတို့ဘာမှမရဘူးမျောလင်းချက်တော်ပုံသွားတာကိုပုံသွားတော့အဲ့ဒီညကျတော့သူတို့အပန်းနေအမျိုးမျိုးပြေးပြီးတကားလား၆ကြလှညတယ်ဆိုတာကိုစူးညံနေတာပဲဆိုတော့တော်ရမှာတကားလည်းအပန်းနေမကောင်းတဲ့အပန်းကြီးတွေကြားလှစရာတွေထိစရာတွေမကောင်းတဲ့အနနေနန်းလား။ အဲဒီလိုဖြစ်နေတော့ဗိမိသာရမင်းကြီးကအဲ့လိုတော့ကောင်းမရဘူးဆိုတာပဲကြောက်လန့်နေတာနဲ့တခါလဲချောက်လန့်တာအဲ့ဒါနဲ့မနေ့ကျတော့ညစွာပြတာစီကပ်ပြီးတော့ကြောက်တယ်ညပါဗျာတဲ့ဒီလိုပဲသူညညနေဘာတွေချင်းမှမသိဘူးတဲ့သုံးသားဗိမိသာရမင်းကြီးကသောတာပန်မဟုတ်ဘော သောတာပန်မဟုတ်လို့ရှိရင်မဟုတ်တာတွေ့လို့ရှိရင်တော်တော်ကိုနေရာမကြပဲဖြစ်မှာဘုရားပင်ပြီးဆွံ့ကျွေးသေးတယ်ဒီလိုမကောင်းတဲ့ဒိဋ္ဌိမိတ်တွေလာတယ်အောင်းမိရင်ဒုက္ခဖြစ်မယ်သူကဘုရားဘုရားနဲ့တကွာတန်ဃာတော်တွေပြည့်ဆွံ့ကျွေးပြီးလို့ပုဗ္ဗမိတာတကမကောင်းတာတွေတွေ့ရတာပဲလို့ပြောအောင်းမိလို့ရှိရင်တော်ဒုက္ခရောက်မှာသူကမိတာရမေကသောတာပန်ဖြစ်လို့တော်တာသောတာပန်မဟုတ်ရင်လွဲရောက်တော့မယ်လို့အဲ့ဒါမြတ်စွာဘုရားကြောက်တယ်ညာဘုရားလည်း၆လို့မှန်လေးတည်းဘာဒီမှမသိပါဘူးတဲ့ကတည်းကမှပဲ ဘာဖြစ်မလဲမသိပါဘူးတဲ့အဲ့ဒီဟာမြတ်စွာဘုရားကြောက်တော့မင်းကြီးတဲ့ဘာမှမကြောက်နဲ့တဲ့ဘာမှဖြစ်ပါဘူးတဲ့သင်မင်းကြီးဘာမှပြရန်တဲ့မရှိပါဘူးဒီဥစ္စာတွေကတခြားမဟုတ်ဘူးတဲ့သင်ရဲ့ရှိကသူမျိုးတွေတဲ့ရှိတုန်းကရသွေရမျိုးတွေပေါ့လေ90နဲ့နှစ်ကဘာတဲ့တုန်းကသင်ရဲ့သူမျိုးတွေ90နဲ့နှစ်ကဘာတဲ့တုန်းကဘုရားမြတ်စွာဘုရားပွင့်တဲ့ခါကလာညီနောင်၃ယောက်က တပည့်တစ်ထောင်နဲ့တကွာညီတော်၃ယောက်ကဖျားပင့်ပြီးတော့အဲကျွေးမွေးကြဝီယုံငယ်ပြုကြတယ်တဲ့အဲ့ဒီညီတော်၃ယောက်ဆိုတာတရားမဟုတ်ဘူးတဲ့အခုဥရဝေလာကာသဘာတို့နဒီကာသဘာကရာကာသဘာဒီညီတော်၃ယောက်ပဲတဲ့သူတို့ကတပည့်တစ်ထောင်ဆိုတာလည်းအဲ့ဒီသူတို့ရဲ့တပည့်တွေရသေးတယ်ပဲတဲ့အခုအကုန်လုံးယဟန်နေရှိကုန်ပြီတဲ့သူတို့ဖျားပြုစုလာတဲ့ပုဂ္ဂိုလ်တွေအဲ့ဒီကပြုခဲ့တဲ့ကုသိုလ်ကောင်းမှုတွေကြောင့်သူတို့ကောရဏဆရာလည်းထားမှာသူတို့ယဟန်နာတွေဖြစ်ကုန်ကြတယ်จิตတမ်းဝင်ကုန်ကြတယ် အဲတော့အဲဒီတော့ကဘာနာဇောသမီးခင်မောနှစ်ယောက်ဆိုတာကလည်းကြားမဟုတ်ဘူးဝိသခတထေကြီးဆိုတာကြီးတယ်နာရဝင်းတထေနဲ့သက်တူရွယ်တူပါပဲအဲသူကလည်းပဲမြတ်စွာဘုရားတွေ့တူချင်းသောတာပန်ဖြစ်ပါတယ်သူရဲ့ခင်မောဓမ္မရိနာဆိုတာကတော့နောက်မှပဲသူကရဟနာဖြစ်တယ်သူကတော့အဲဒါကနောက်အကြောင်းကြီးနဲ့ဆဲဟောရအောင်နောက်ပြီးတော့အဲဒီတော့ကသံဃာတော်တွေ ဖွန်ကျွေးမွေးတဲ့နေရာလှူဒါန်းတဲ့နေရာဝေယဝိဆလုပ်တဲ့နေရာမှာသင်ဘိန်းသာရမင်းကြီးကဟိုတုန်းကအဲဒီညီတော်၃ယောက်ရဲ့မင်းသားညီတော်၃ယောက်ရဲ့ဒီကိုယ်စလဲပဲအုတ်ချုပ်ရေးမှာအကုန်လုံးကိုယ်စလဲဖြစ်ပြီးတော့လူကြီးဖြစ်ပြီးတော့နေတော့အဲဒီကိစ္စတွေသင်ကဆောင်ရွက်ရတယ်တဲ့သင်ကအချွေရပရိသတ်တွေနဲ့ဆောင်ရွက်ရတော့သင်အချွေရပရိသတ်တွေကစေရနာကွက်တဲ့ပုဂ္ဂိုလ်တွေစေရနာမကောင်းတဲ့ပုဂ္ဂိုလ်တွေက သူတို့ပြင်းမမိတဲ့အာကုသိုလ်ကံတွေကြောင့်အဲ့ဒီဘောကသေတဲ့ကလေးသေတဲ့ကသူတို့ငရေကြလိုက်ဒိတာဖြစ်လိုက်ဒိတာတဘောကတဘောဖြစ်လိုက်ဒီလိုလာကြတာတွေတဲ့အခုဘာရကဘာမှလည်းသူတို့ပြည်တာတွေဖြစ်နေကြတာတဲ့သူတို့ကအာကုသမြတ်စွာဘုရားလက်ထက်ကစပြီးဖျားတွေကိုမေးလာတယ်တဲ့ဘယ်တော့မှသာသဝပါမလို့လို့မေးလာတော့သတ်တော်မြတ်စွာဘုရားလက်ထက်ကြတော့ သူတို့ကိုစားရမယ်ကြောင့်ဟောထားခဲ့တယ်ခေါ်ရမယ်ဆိုပွင့်တဲ့ခါကာလကြတော့ဗိမိတာရမင်းကြီးသင်တို့ဆွေမျိုးဖြစ်တဲ့ဗိမိတာရမင်းကြီးအထူတန်းပြုတဲ့ခါမျှပေးဝေလိမ့်မယ်လို့အဲဒီခါကာလမှာသာဓုနမောဒနာခေါ်ပြီးနာစီစဉ်နေကြရင်လည်းဆိုပြီးဟောထားခဲ့တယ်အဲဒီဟောထားခဲ့လို့မနေ့ကစောင့်နေကြတာတဲ့တိတာတွေကဒါသင်မင်းကြီးကအမျှမဝေဘူးတဲ့မွေတော့သူတို့ဘာမှမရတော့ဒါကြောင့်သတိရအောင်လို့ဆို၆ကြလှကြတာပဲဆိုတော့မှဒီလိုလားဗျာဒီလိုဆိုလို့ရှိရင်နေအောင်လည်းပါချင်း ဒီကနေ့တခါတူပြီးတော့အမြတ်ပေးဝင်ရောဗျာတဲ့ရပါအောင်မလားဒါရပါတယ်ဒါလို့ရှင်မြတ်ဒီကနေ့မြတ်စွာဘုရားသံဃာတော်နဲ့တကွတတိတော်နန်းတော်ဆုံးဖုံပေးကြွတော်မူပါဘုရားဆိုပြင်ပြီးတော့အိမ်မှာလာလာပြီးတော့သုံးနေဟင်းနေစတာလည်းအစလည်းပြင်ပြီးတတ်နေမှာပါပဲအဲပြင်းစင်းပြီးတဲ့ခါကလည်းမြတ်စွာဘုရားပြင်မြတ်စွာဘုရားပြင်ပြီးကြွလာတဲ့ခါဆုံးကဆုံးကပြီးတဲ့ခါအဲခြေဥစွာဆုံးမကသေးဘူးခြေဥစွာ ဒက္ခိနောရကဆိုတဲ့ဒက္ခိနာအလှဥရကကရေးကိုဒက္ခိနောရကအလှရေးဆိုတာရေးစဲချတယ်လို့ဘယ်လိုအဓိပ္ပာယ်ရပါရေးချတယ်တော့ဟုတ်ပုံမရဘူးဒါကတော့ကိုသုံးကဏီဆွဲကဏီသပိတ်တို့ဘာလို့ဆေးဖို့ရရေးနဲ့တူပါတယ်အဲဒီရေလှူလိုက်ကလေးကတခါလဲရေလှူပြီးပြီးချင်းဒီကောင်းမှုဟာဣဒံမမညာတိနာဟောတုဣဒံဤကောင်းမှုသည် မမငါညာတိနာဆွေမျိုးဖြစ်သောစိတ်ဓာတ်တို့ဟာဟောတုဖြစ်ပါစေတည်းဆိုပြီးတော့ဒီညွှန့်ပြီးတော့လှူလိုက်တာပေါ့လှူလိုက်တော့တခါလဲအဲရေလှူလိုက်ကြတဲ့ကစိတ်ဓာတ်တွေမှာတောက်ရည်တွေသုံးရည်တွေခါလဲရေကာကြီးတွေပါလေဖြစ်လာတယ်ဆိုတာကိုသူကကန်းကသူကဆန်းကျယ်တယ်ကြည်ချင်းအရင်အရင်ကရေတခါမှမသောက်ပါဘူးရေတခါမှမချိုးရဘဲနဲ့နေတဲ့ဥစ္စာတွေပင်ချောက်နေတာတွေတခါလဲ ဒါရေတွေပါလေချိုးတော့စူးစူးပြိုဖြစ်တော်တော်နေသားတင်သားဖြစ်လာသို့တော်လည်းမစားသေးလို့အစာတော့မဝသေးဘူးရေရေလောက်ကတော့တော့ရတော့နည်းနည်းတော့တော်တော်ပဲရေမတော့ရတာဒုက္ခရောက်တယ်နောက်တကယာကုတွေခဲပွဲတွေမဓမ္မမနဲ့စောစောဟူလည်းပဲရပါတယ်ပတ်တယ်လို့ပြောတယ်ဘုရားကလည်းဖတ်ရင်မရှိဘူးယာကုခဲပွဲတွေဆိုတာမုန်းတော့ပါတော့အဲ့ဒါတွေမနဲ့စောစောခိုက်အဲ့ဒီမှာလည်းပဲ ဒီကောင်းမှုကဆွေမျိုးပြည်တာတွေကဖြစ်ပါစေသတည်းဆိုပြီးတော့ညှို့ပြီးတော့လူလိုက်တော့တခါတည်းသူတို့မှာယာကူတွေခဲဝဲတွေစားကြတော့တဲ့တွေရပါပြီပြည်တာတွေကလည်းအသားနဲ့အရင်နဲ့စူးစူးပြိုဖြစ်ကုန်တယ်နောက်ဆုံးနေသူတန်းလိုက်တဲ့အခါကာလကြတော့လည်းပဲသူတို့မှာနတ်အသုံးဆောင်နာဩဇာတွေစားဝတ်တောက်ွယ်တွေတခါတည်းအကုန်လုံးပြည့်စုံတယ်အဲအဝတ်အထည်တွေပါတယ်လည်းတူတယ်လို့တော့ပါတယ်ဒါကဘေဒဝတ္ထုကပါလာပဲဝိနည်းဒေသနာတော်အစဉ်ကတော့ချင်း ဒီနားမှာအဝတ်တွေပါတယ်လူတွေအတိတ်ပဲတော့တဲမကြည့်သေးဘူးဒါပေမဲ့လို့အဲသုတ်ဘွားလေးပါလေးဒီဘွားလေးဖြစ်ရင်ဖြစ်မှာပေါ့လေဝတ်တွေဟောသင်္ကန်းအနေကတော့ဒီနားလူတော်မပေါ့သင်္ကန်းကတော့တော်တော်ကြာမှလူတယ်သို့သောဘင်းကတော့ကိုပြတ်စွာဖျားဝသံဃာရိယပန်းတကူကြီးတဲ့ဝတ်နေကြတယ်ဒကာရမလူတဲ့အဝတ်ကိုဝတ်တာမပါသေးဘူးဒီနားပိုင်းမှာအဲတော့လက်သုတ်ဘွားတို့ဟာတို့တပိသုဇီယာတို့ဒီလိုအဝတ်ထည်လေးနေရာအခင်းလေးပါလေဒီလိုဖြစ်ရင်ဖြစ်မှာပေါ့လေဒီဝတ်ကလေး

မင်းသားရမင်းကြီးမြင်ပါစေဆိုပြီးတော့အစကတိတ်တာတွေပထမကကုသိုလ်ကောင်းမှု၏အကျိုးကိုမရခင်တုန်းကပိမ့်ပိန်ညွန်ညောနဲ့နေကြတဲ့တိတ်တာတွေနေဝန်ထိုင်ပုံတွေသနာစရာပေါ့လေဒီကကုသိုလ်ကောင်းနဲ့အဝတ်မကြည့်ပါကြီးနဲ့ညွန်စရာကြီးအဲဒါအဲဒါတွေမြင်ရနောက်ကရေလူလိုက်တဲ့ခါကစပြီးတော့ရေတွေပါတွေတောက်ကြချိုးကြအဲဒါတွေကသူမြင်ရနောက်ရာဟု

ဒါကဝိဒါလောကရောက်နေတဲ့ပုဂ္ဂိုလ်ကတော့ဒီတရားတွေသဘောကျတယ်လို့ဆိုတာပဲသူကတော့သဘောကျကြတယ်ကောင်းတယ်လို့ဒီလိုလောကရောက်နေတဲ့ပုဂ္ဂိုလ်တွေကဒုက္ခတွေရောက်ညစွာပြလူမောရဏပြုထားတဲ့တရားဂါထာတွေအာသုဘတွေသွန်စဉ်တွေပါတယ်အဲဒီလိုခါကာလတွေမှာဟောတော့ဟောတဲ့တရားတွေပါပဲ။ ဒါပေမဲ့လည်းဒီကဟောတော့သေသွားတဲ့ပုဂ္ဂိုလ်ပြည်တာဖြစ်တယ်လို့သူသောရာကြနေတယ်မကောင်းလာဘူးလို့သာကုသိုလ်ကောင်းမှုတွေပြုပြီးသွားပြီးတော့လည်းသေမပြည်တာဖြစ်တယ်ဆိုဒီရမကြောက်ဖြစ်လည်းဖြစ်မယ်တော့မဟုတ်ပါဖြစ်ခဲ့ပါလိမ့်မယ်မမနာနှလုံးသွင်းမကောင်းလာလို့တဦးတလေတရားတယောက်တစ်ထောင်တယောက်ဖြစ်ခဲကြီးနေမှာပါလို့သာကုကုသိုလ်ကောင်းမှုတွေပြုနေတဲ့ပုဂ္ဂိုလ်သေသွားရင်ချင်းကောင်းရမှုတွေရောက်ကြတာပါပဲဒါကြောင့်ဘုန်းကြီးကတော့အဒီလိုဒီခါတော့မဟောပါဘူးအခုတော့ အလွတ်ဘုဒ္ဓဖြစ်အောင်လို့ဟောမှာပဲအစဉ်လေးရောက်နေတယ်မြတ်စွာဘုရားဟောထားတဲ့အနုမောဒနာတရားတိရောကုတ်တေသူဒိဋ္ဌာတိဗန္တိသိညာသင်္ဃာတကေသူစာဒွာရဘာသူဒိဋ္ဌာတိအာဂန္တဝါနာပကံကရံညာတိပိတာဆွေမျိုးဖြစ်ဘူးသောပြိတ္တာတော်သည် သကံကရံမိမိအိမ်ကိုမိမိဆွေမျိုးဖြစ်ဘူးသောပုဂ္ဂိုလ်၏အိမ်သို့အာဂနဝါလာရောက်ကြကုန်၍ဟို62ကဘာတဲ့ကရချွေရမျိုးတွေတော်ဘူးတာပေါ့လေအဲဒီရချွေရမျိုးတော်ဘူးတယ်ဒီလိုလည်းပဲဆွေမျိုးချင်းချာလဲပါကျင်လည်းပါမှာပါပဲအဲဒီရချွေရမျိုးအပေါင်းအသင်းမိတ်ဆွေဖြစ်တဲ့ပုဂ္ဂိုလ်တွေတဲ့အဲဒါတွေကညာတိပိတာဆွေမျိုးပိတာတွေလို့ဒီမှာဆိုရတယ်အဲဒီဆွေမျိုးပိတာတွေဟာ မိမိအိမ်ကိုလာပြီးတော့တဲ့မိမိအိမ်ဆိုတာဗိမိတာရမင်းကြီးနန်းတော်ကိုမိမိအိမ်ဆိုရင်လည်းဒီမှာတော့သီတာတွေရဲ့အိမ်တော့မဟုတ်ပါဘူးသူတို့နဲ့စတဲ့ဗိမိတာရမင်းကြီးရဲ့အိမ်ဖြစ်တော့သူတို့အိမ်လိုပဲသဘောထားပြီးလာနေကြတယ်အခုလောလောဆယ်ပြီးသွားတဲ့ပုဂ္ဂိုလ်တွေဆိုလို့ရှိရင်တော့တချို့အဲခုနကပြောတဲ့တရားတယောက်တစ်ထောင်တယောက်ထဲကတဝုတလေကအရင်နှလုံးသွင်းမကောင်းလို့အစင်မသိတော့ဘူးဒိဋ္ဌာပြင်းတာတဝုတလေရှိမှာပါပဲ။ အဲဒီလိုပုံကိုယ်တွေကလည်းလာရောက်ပြီးတော့နေတတ်တယ်သူကလည်းပဲကိုယ်အိမ်ဒါကတော့ကိုယ်အိမ်မစားအိမ်ပဲဒါကတော့ကိုရှိတာတက်တဲ့သားတွေကလည်းရှိတယ်ဘောဇီကလည်းတစ်ခါပြောဘူးတင်တယ်မန်းလေးမှာဒီတော့ယောက်ျားကသိသွားတယ်သိပြည့်နေနောက်ဒကမကလည်းပဲသူအချင်းရွယ်ကလည်းရှိသေးတော့ဟိုမှာအိမ်တော်ပြုမယ်လို့တဲ6ဆိုလို့သူကတယ်ဒါနဲ့အိမ်တော်မပြုရဘူးအိမ်တော်မပြုဘူးရထားလိုက်တယ်လို့ရှိရင်မချောက်ပြန်ဘူး နောက်တစ်ခါအိမ်တော်ပြုမဲ့လည်းလောက်ပြန်ရင်တစ်ခါ၆ပြန်ရင်ဆိုတာကနောက်ဘယောဂဆရာတွေနဲ့ထုတ်လို့လည်းမရပါများနောက်မှာကလားဘယောဂဆရာနဲ့ထုတ်မှနောက်ရသွားသူကပြောတာကြားတယ်ဘလောဟာတွေတဝုတ္တလေးရှိတာပါလေကြားတော့ကြားပါလိမ့်မယ်သူကညာတိဗေဒာဆွေမျိုးတော်ဟုသော ပြိတ္တာတို့သည်သကံကရာမိမိအိမ်တို့ဝါမိမိဆွေမျိုးဖြစ်သောပုဂ္ဂိုလ်အိမ်တို့အာဂန္ဓဝါနာလာကြကုန်၍ဒီတော့ဂုတ်တေသူ နာယံတစ်ဖက်အရာတို့၌၎င်းပါဏိသင်္ဃာရကေသူသံနာယံဇလမ်းဆုံးရတို့၌၎င်းဒိဋ္ဌန်တိဒီလျက်နေကြကုန်၏အဲဒီကုသိုလ်ကောင်းပြုတဲ့အခါမျှပေးဝေတော့သာရုဏမောဒနာခေါ်မလို့နာယံတစ်ဖက်တိုင်းတစ်ဖက်ဒီလိုလည်းပဲအင်းဆောင်တွေပါတွေကအတွင်းမဝင်ရဘူးဆိုရင်ပြိမဲ့တင်နေရမှာကိုသူတို့မဝင်ရဘူးဝင်ရဘူးအဲစောင်းကြောက်တွေပါတွေကလည်းကြည်သေးတယ်သူတို့ အတန်းစီရရှိတော့မဝင်ရပဲနဲ့နေရတချို့လဲလမ်းစုံမှာတချို့လဲနံရဇမှာခြံဝမှာတကားဝမှာတောင်းမှာဒီလိုပဲတွေ့ကပ်ပြီးတော့နေကြတယ်ဒွါရဘာသူစာတကပောင်တို့၌လီတကပောင်တကရိုင်းတို့၌လီဒိဋ္ဌံဒီဒီ၍နေကြလေကုန်၏အဲမြို့တကားဝင်းတကားအိမ်တကားတွေပါ အဲဒီနာမှာသူတို့ညှောပြီးတော့နေကြဟွန်းသနာကြရတော့တော့ကောင်းတယ်ဘုက္ကလာဟိုအလူတန်းနေပြုတဲ့ခါကာလမှာတချို့လူတော်သားတွေပါတယ်ရှိတယ်ပြီးတဲ့ခါကာလကျအပုံမိုးလေးတွေသူတို့ပေးရအောင်လို့သူတို့ခွက်ကလေးတွေနဲ့စောင့်ပြီးတော့သနာကြရကောင်းအဲ့ဒါကမှတော်တော်ကိန်းတည်နေတာဟိုကကိန်းမသိဘူးဒိတ်တာကသနာကြမနာကောင်းတယ်ရှိရဘဝဆက်ဆက်ကတော်ခဲ့တဲ့ဆွေမျိုးတွေဒီခုဘဝနဲ့တော်တဲ့ဆွေမျိုးတွေတူတူလေးအနည်းငယ်ရှိနေလည်းရှိမှာပေါ့လေ အဲဇွန်ရုပ်ပြတာတွေတဲ့စားလို့စားရညာတော့လို့တော့ညာကုသိုလ်ကောင်းကိုမြတ်ပေးဝေလို့ရှိရင်သာဓုနုမောဒနာခေါ်ရအောင်လို့သူတို့လာပြီးတော့စောင့်နေကြပါတယ်တဲ့မျက်နှာငယ်လေးတင်နေမှာပေါ့အနန္တနာကြကောင်းမယ်မြင်လို့ရှိရင်သိဒနာကြကောင်းမှာပါအခုလောကမှာတောင်းစားတဲ့ပုဂ္ဂိုလ်တွေဆိုတာကမှစူးစူးပြူပြူပဲသူကသူကပင်ချောင်းတာမို့သူတို့ကစားစားတောင်းနေကောင်းစားတောင်းနေရတာပါတော့ ယူရတာမစားမတော့ပါပဲတခါမြင်မကောင်းတခါလည်းအဝိုးမရှိပါဘူးသနာကြံနာကောင်းမှာပါမိတာဒီอืมအဲ့ဒါတွေလာပြီးတော့နေကြပါတယ်တဲ့ဘဟုတေအာနာပါနာမိခိစ္ဆာဘုဇေဥပတိတေနာတေတံကောစီတရတိတတနံကာမပစ္စယံဘဟုတေများစွာသောအာနာပါနာမိသမင်းပြောကို၎င်း ကိစ္စာဘောဇေခဲဝဲဘောဇေငောလောဥပတိတေတိထအသည်ရှိသောဝါစင်အာပိညာတော်လီဒေတံတောတတ္တဝါတို့ကိုဒေတံတတ္တနာထိုဆွေမျိုးတော်ကဲ့ပူသော ပိဋ္ဌာတတ္တဝါတို့ကိုကောစီစုံတယောက်သောသူမြတ်ကာမပစ္စယကံမိမိပြုခဲ့သောကံဟုသောကြောင့်နာသရတိတတိမြာပဲရှိတတ်ချေ၏အဲသူတို့ရဲ့အကုသိုလ်ကံက တားဆီးပြီးတော့ထားလို့သူမျိုးတော်ဘူးတဲ့ပုဂ္ဂိုလ်တွေကသတိမြာပဲရှိတတ်တယ်။သဝေသောက်ွယ်တွေအလူဝတ္ထုရည်စည်းတွေများပြားရှိနေရှင်များတော်လည်းပဲသူတို့ကိုရည်ညွှန်းပြီးတော့မလူပြေဘူးလူပင်လူညာတော်လည်းပဲသူတို့ကိုအမျှမပေးဝေပြေဘူးသတိမရဘူးတဲ့ဒီလိုဖြစ်တတ်ပါတယ်။အာဘဟုတေဆိုတဲ့ပုဂ္ဂိုလ်တက္ကရာတွေက များစွာဆိုတဲ့အ ਨੇ ပဲဖွင့်တာဘဟုတေပုတ်ကခုတန်သူတန်းနဲ့ဆိုတဲ့အ ਨੇ လဲယူမယ်ဆိုရင်တော့ရကြရတော့ကောင်းတာနောင်သားကြတော့ပါပြီးတော့อืมသူတန်းနဲ့ဆိုတဲ့ ਨੇ နဲ့မှနောင်သားကြပါပြီးတော့တော်တယ်ဒါပေမဲ့လို့တက္ကရာဇေရီကဘဟုတေများတယ်ဆိုတဲ့ ਨੇ ဖွင့်တာဘဟုတေများစွာတော့ အာနာပါနာမိထမင်းအဖြောကို၎င်းခိစ္ဆာဘုဇေခဲပဲဘောဇင်းကို၎င်းဥပတိတေစင်အတိရှိတော်ဝါစင်ညာညာတော်လီအဲသာဝတ္တခွဲတွေထမင်းအဖြောတွေအများကြီးပဲတဲ့ရှိနေညာတော်လည်းပဲသူတို့သတိညာဘူးတဲ့လူသားမြင်ညာပေးဝေဖို့ရလူသားတဲ့အခါကာလမှာလည်းပဲများစွာအများများစားစားတွေလူသားတော်လည်းပဲသူတို့သတိညာဘူးဘာကြောင့်လဲဆိုကာမပေစီယာသူတို့ပြုထားတဲ့ကံများတဲ့ကံက ကာကအကျိုးပေးခြင်းမကြသေးလို့ရှိရင်သတိမရပဲနဲ့နေတတ်တယ်ဒေသံပိဋာနံထိုဒေသံတတ္တနံထိုပိဋာတတ္တဝါတို့ကိုကောစီရဇုံတယောက်သောပုဂ္ဂိုလ်သည်နတရတိသတိမရပဲရှိတာချေကာသမာပဲကြောင့်နိမူဝကာမပစ္စယသူတို့ပြုထားသောကာဟုသောအကြောင်းကြောင့်ပင်သည်တဲ့သူတို့ပြုထားတဲ့ကာကနေပြီးတာစီထားလို့တဲ့သတိမရပဲနဲ့နေတတ်သည်

အစဉ်သနာသောဆွေမျိုးတော်ဘူးသောပုဂ္ဂိုလ်တို့သည်ညာတိနာဆွေမျိုးတို့၏အကျိုးငှာသဒ္ဒန်တိပေးလူကြကုန်၏အဲဆွေမျိုးပြည်သားတွေကိုသနာရတဲ့အခုလူလောကမှာရှိပြီးတော့နေတဲ့ဆွေမျိုးတွေကလူတန်းကြပါသေးတယ်တဲ့ချို့ပုဂ္ဂိုလ်တွေကဆွေမျိုးပြည်သားတွေအတွက်လူတန်းကြပါဘာတွေလူတန်းတယ်လို့ဆိုလို့ရှိရင်

အကျော်ဆိုတော့တောက်စီရပေါ့တောက်ဖွယ်မောစဉ်ဆိုတော့စားကြတယ်အကုန်ပေါ့လေအဲကျော်ရည်တောက်စီရတယ်စားစီရတယ်ဒါတွေကိုလူသားညတယ်တဲ့ကာလီနာသင်လျော်သောခါကာလလူသားမီတဲ့မနေ့ခါတော်တဲ့ပစ္စည်းမနေ့ခါလူညနေခါတော်တဲ့ပစ္စည်းညနေခါလူသင်လျော်တဲ့ခါကာလလူသားညအခုဗိမိသာရမင်းကြီးလူသားတယ်လို့ပါပဲတဲ့ဗိမိသာရမင်းကြီးလူသားတယ်နဲ့ဥပမာပြုပြီးတော့ဟောတယ်

ဣဒဝညတိနာဟွန်တုဣဒဝညတိနာဟောတုပုဂိတာဟွန်တုညတယောနေတိကုသိုလ်ကောင်းမှုဟာဆွေမျိုးပြုကုသတိတာတွေအဖြစ်ပါစေဆွေမျိုးတိတာတွေဟာကိုယ်စိတ်နဲ့ချမ်းသာကြပါစေလို့ဘယ်လိုဆုတောင်းပြီးတကားလူရမယ်တဲ့ဒီလိုညှို့ပြီးတော့လူရမယ်ဒီဟိုများမှာတော့ဆုံးလူတိုင်းလူတိုင်းအများအားဒီလိုလုပ်တယ်ကွာဒီဟိုမှာတော့

ဟောတုသုခိတာဟွန်တုညာတယောဒါကိုတရားဓမ္မတွေကသူတို့ဆိုရနေတယ်သူတို့အကုန်လုံးဒီလိုပဲသုံးလူတဲ့လူတွေသူတို့အများအားဆိုနေသူကအကောင်းသားပဲသူဗမာပြည်ရင်တော့အဲဒီလိုအတုပသုံးစဉ်တော့ရတယ်ဒီလိုခါတော့ဖြင့်အဲလောလောဆယ်ပြီးသွားတဲ့ပုဂ္ဂိုလ်လည်းအကြောင်းပြုပြီးတော့ညဝေးတယ်ဒီပြင်ဆွေမျိုးစည်းတာတွေလည်းညဝေးကြတယ်ထုံးတာကြည့်ပါဒီသူမင်္ဂလာ မင်္ဂလာကိစ္စတွေနဲ့စပြီးတော့ကျွေးမွေးတဲ့ခါကျတော့ဒါတွေကိုထည့်လို့မရှိကြဘူးထည့်လို့ရှိရင်လည်းတချို့ဓမ္မတွေကမင်္ဂလာမရှိဘူးဆိုကြိုက်ချင်မှလည်းကြိုက်မယ်လို့သာအဲဒါကြောင့်ဘုန်းကြီးတွေကမထည့်ဘူးအဲအလူတန်းရှင်ပြုမင်္ဂလာတို့ရိုးရိုးတရားတရားသတ္တနဲ့ဆွံ့ကျွေးတဲ့အခါတို့လူတန်းတဲ့အခါတို့ဒီလိုအခါတွေမှာဒီလိုပြည်တာတွေညှပ်ပေးဝေတာတဲပြီးတော့ထည့်လို့မရှိကြဘူးတချို့လည်းထည့်ကြပါရဲ့နည်းနည်းပါပါဒီဟိုကတော့သူဘာပဲဖြစ်ဖြစ်ပဲအကုန်လုံး ွန်ကျွေလူသားနဲ့လူသားနဲ့ဟာသူကတော့ဣဒံဝညာတိနာဟောတုဒုက္ခိတာဟောနုညာတယောသူမျိုးပိတာတွေသူအများအားအမျှဝေနေတာပဲသူကကောင်းသားပဲသူကအဲယခုဘဝအစတဲ့သူမျိုးတွေကမိဆွေတွေကရှိခြင်းလည်းရှိမှာပဲဒါမှမဟုတ်ရင်လည်းရှိရှိသောဘဝတွေကလည်းများလာပြကိုဒီသောဘဝတွေကလည်းသူမျိုးတွေရှိမှာပဲอืมဣဒတုဣဒတုဣဒဣဒမာကြီးတူကစင်္သာရိပုတ္တရာတွေလာပြီးတော့ကိုဝရင်ပြုတယ်တောင်းပါနဲ့ ရှင်သာရိပုတ္တရာကြီးလာပြီးတောင်းပန်တယ်လို့ရှင်သာရိပုတ္တရာကြီးလာပြီးတော့လာတော့လာကြတဲ့ကောကသူကြောက်ဆောင်လာတီကသူတားထားတယ်ဟေ့နင်မလာနဲ့မကြည့်တာတွေမှာနကတားတာမဟုတ်ပါဘူးတဲ့ဒီရှင်သာရိပုတ္တရာဆိုတာသူ့ရဲ့လွန်ခဲ့တော့၅ဘဝလောက်ကသူကဟိုရင်းဖြစ်ပါတယ်တဲ့သူအမေပဲတဲ့သူသားပဲတဲ့သူကအမေသားတော်ဘူးပါတယ်တဲ့သွားပြစီဆိုပြီးတော့ခွင်တောင်းတော်မှာဝါနတ်တရားခွင့်ပြုလိုက်တော့ င်္သာရိပုတ္တရာတွေရောက်ရှင်သာရိပုတ္တရာတွေရောက်ပြီးတော့လာတော့ရှင်သာရိပုတ္တရာကြည့်လိုက်တော့ဒီဣဒ္ဓမာကြီးကလည်းတဆင်းရတဲ့ဣဒ္ဓမာကြီးပါလားအဝတ်လည်းမပါအဲဒါမစားမတော့နဲ့ပိန်ချုံနေတာလဲအယိုးနဲ့အရေနဲ့ဘာမှမြင်မကောင်းဘူးလေအင်မနာကိုယွန်စရာစစ်စစ်စရာဖြစ်ပြီးတော့နေတော့နင်းဘသူတို့ပြီးတော့အရှင်ဘုရားရဲ့ တခုသောဘဝကအမေပါပဲအခုဆင်းရဲဒုက္ခရောက်လုံးလို့တဲ့စားစရာမရှိပါဘူးဇာလာပြီးတဲ့ငါပြတ်နေတာဘာမှလည်းမစားရဘူးဝတ်စရာလည်းမရှိဘူးနေစရာလည်းမရှိဘူးဒုက္ခရောက်လုံးလို့တဲ့အဲ့ဒါကိုချမ်းသာအောင်လို့လုပ်ပေးပါဦးဆိုပြီးတော့ပြောတော့မှဒီမာရီပုရိယာကဆင်ခြင်ကြည့်လိုက်တော့ဟုတ်တော့ဟုတ်တယ်သူက၄၅ဘဝလောက်ကနေဒီကမေမေတော်ဘူးတော့အဲ့ဒါတော့နားနဲ့ နောက်တနေ့တော့သူဗိမိသာရမင်းကြီးနန်းတော်သာသာနောက်မှာပါအခုမဟုတ်ဘူးသားသူအသေးစိတ်နောက်ကြတယ်သူကဇမိုက်ပုရိယာတို့ကခုကဟိုသင်ရဟန်းကုန်မဖြစ်သေးဘူးဒီချိန်ကတော့အခုမြတ်စွာဘုရားရောက်ခါစားကတော့အဲဒီတော့ဗိမိသာရမင်းကြီးရောက်တော့ရှင်ပြတော့ဗာကိစ္စကြဒီလိုဒီလိုပဲတဲ့သူဟိုအရင်ဘဝတုန်းကဘဝဟောင်းကနေပြီးသူမျိုးတော်ကဘူးတဲ့ဒီဒိဋ္ဌာမကြီးတယောက်ရှိတယ်တဲ့သူဒုက္ခရောက်လို့လာပြီးတော့သင်မှာပြောနေလို့တဲ့အဲဒီဥစ္စာ ဘာသာသိပါရတယ်တတိတော်သင်ပြပါမယ်ဆိုပြီးတော့သူကကြောင်းလေးလေးကြောင်းဆောက်ခွန်ရောဘာရောအကုန်လုံးစသရရတွေစီစဉ်စီစဉ်ပြီးတော့ရှင်သာရိပုတ္တရာကသာလှူလိုက်တာလှူလိုက်တာကိုရှင်သာရိပုတ္တရာရဲ့ကြောင်းနေရောခွန်နေရောစသတောက်ကြရရောအကုန်လုံးတခါတည်းပန်ဂိကတူပြီးတော့အညာပေးလိုက်တော့မှလည်းအဲဒီဒိဋ္ဌာမကြီးချမ်းသာသွားတာကိုဒါတော့ဆွေမျိုးပိတာတွေဆိုတာကတော့တဲပြတ်မှမဟုတ်ရှိမှလို့တာတဘွားတဘွားရှိတယ် အဲကြောင့်ဣဒံဝညာတိနံဟောတုဒုက္ခိတာဟောတုညာတယောကုသိုလ်ကောင်းမှုပြုတိုင်းပြုတိုင်းဒါလေးကောင်းပါရဲ့လို့လားညာပေးဝေကိုရဣဒံဤကောင်းမှုသည်ညာတိနံဆွေမျိုးပိတာတို့ဟောတုဖြစ်ပါစေသတည်းအလိုလိုပါပဲဤကောင်းမှုသည်ဆွေမျိုးပိတာတို့ဖြစ်ပါစေပါဠိလိုမဆိုလည်းရပါလေဤကောင်းမှုဟာဒီခုဘဝကဆွေမျိုးတော်ခဲ့ဘူးတဲ့ဒိတာရှိခဲ့လို့ချင်းအဲ့ဒီပုဂ္ဂိုလ်တွေအခုဘဝမတော်ခဲ့ဘူးပြည်တာမရှိရင်လည်းရှိသေးသောဘဝတွေကဆွေမျိုးတော်ခဲ့ဘူးတဲ့ဒိတာတွေ မျိုးဟောင်းတွေပေါ့ဆွေဟောင်းမျိုးဟောင်းဒိဋ္ဌာတွေရှိရင်အဲ့ဒီဒိဋ္ဌာတွေအားဖြစ်ပါစေလို့သူခိတာဟွန်းတို့ညာတယောညာတယောဆွေမျိုးတို့သည်ဆွေမျိုးဒိဋ္ဌာတို့သည်သူခိတာကိုယ်စိတ်မြတ်ချမ်းသာကြကုန်သည်ဟွန်းတို့ဖြစ်ပါစေကုန်သတည်းဣတိလို့ဆို၍တရံဒီပြေလူကြကုန်၏ဗိမသာရမင်းကြီးလူလိုပါပဲတဲ့ ဆွေမျိုးပြိတ္တာတွေအားဒီကောင်းမှုဖြစ်ပါစေဒီကောင်းမှုကြောင့်ဆွေမျိုးပြိတ္တာတွေကိုစိတ်မြဲချမ်းသာကြပါစေနာစီစိတ်နေသုံးဆောင်ခံစားပြီးတော့ချမ်းသာကြပါစေဒါလိုလူတန်းကြပါတယ်လူတန်းလိုက်လို့ရှိရင်သူကအင်္ဂါ၃ခုရှိတယ်ဆိုဗေဒနာဟိအတနောအနုမောရဏီနာ သိတာများမှမိမိကိုယ်တိုင်ကလည်းပဲဝမ်းမြောက်ဝမ်းသာသာဓုနမောဒနာပြုရမယ်ဒါယကနာဥဒိတနေနလူသားတဲ့ပုဂ္ဂိုလ်ကလည်းပဲအဲဒီဆွေမျိုးပိတာတွေအတွက်ဆိုပြီးတော့ဒီညွှန်းတာရှိရမယ်ဆွေမျိုးပိတာမိတ်ဆွေပိတာဆွေမျိုးမတော်လည်းပဲရပါတယ်ဆွေမျိုးတော်တဲ့နေပိတာလည်းပဲရည်စုပြီးညပေးဝေရပါတယ်အဲရည်စုပြီးတော့ညပေးဝေတာရှိရမယ်တဲ့အပြီးသားမဲ့အလုံးသောတတ္တဝါတွေအာညပေးဝေပါဤဒီလိုမဟုတ်သေးဘူးဆိုတာဒေဇရာကိုတရား

လူသက်တမ်းတယ်ဆိုတာဘသူလူလူကုသိုလ်ကောင်းမှုတော့ဖြစ်တာပဲဒါနကုသိုလ်အောင်မြင်တာပဲအကျိုးပေးတာပဲဒါပဲမဲ့လို့ဟောဒီဘဝတစ်ပါးပြောင်းသွားတဲ့ဒိဋ္ဌာဖြစ်တဲ့ပုဂ္ဂိုလ်တွေရည်စုပြီးလူတဲ့လူဒါနကြတော့ကိုလူကံပုဂ္ဂိုလ်စင်ကြယ်ဖို့အရေးကြီးတယ်ဒုက္ခရပုဂ္ဂိုလ်တွေလူတော့သိမဟုတ်ဘူးဆိုတာအဲလူပုဂ္ဂိုလ်ဖြစ်ဖြစ်ညာပုဂ္ဂိုလ်ဖြစ်ဖြစ်သီလစင်ကြယ်ဖို့အရေးကြီးတယ်လူပုဂ္ဂိုလ်လည်း၅ပါးသီလနဲ့စင်ကြယ်နေတာဖြစ်တယ်ဒီဥစ္စာက ယဟန်ပုဂ္ဂိုလ်တော့ယဟန်သီလတွေစင်ကြယ်မှယဟန်သီလတွေအများကြီးရှိနေတော့မစင်ကြယ်လို့ရှိရင်အဲလူပုဂ္ဂိုလ်လူသားလားဟုတ်ချင်မဟုတ်မှပဲကြကြည့်သူကစင်ကြယ်ဖို့ရရေးကြည့်တယ်လားအဲဒါလူကံပုဂ္ဂိုလ်ကသီလစင်ကြယ်ရမယ်လေဒက္ခိဏဝိသုဒ္ဓိ၄ပါးရှိတယ်ဒကာဘက်ကစင်ကြယ်ပြီးတော့လူကံဘက်ကမစင်ကြယ်တာကတစ်မျိုးလူကံဘက်ကစင်ကြယ်ပြီးတော့ဒကာကမစင်ကြယ်တာတစ်မျိုး ဒကာရောလူကရောနှမျိုးလုံးမစင်ကြယ်တာကတစ်မျိုးဒကာလူကနှမျိုးလုံးစင်ကြယ်တာတစ်မျိုးလေးမျိုးရှိတယ်အဲဒီလေးမျိုးမှာဒကာဘက်ကသီလနဲ့ပြည့်စုံပြီးတော့နေတယ်လူကပုဂ္ဂိုလ်ကသီလမပြည့်စုံဘူးဆိုဒကာဘက်ကလည်းစင်ကြယ်ဒါလည်းပဲအကျိုးတော့ပေးပါတယ်သူကသူတဲ့ပုဂ္ဂိုလ်ကစင်ကြယ်နေလို့ဒကာဘက်ကသီလမပြည့်စုံပေမဲ့လို့လူကဘက်က သီလပြည့်စုံနေလို့ရှိရင်အဲ့ဒါကတော့ကောင်းကောင်းကျူးပေးပါတယ်ဒါပြည့်စုံတယ်သူကဘက်ကပြည့်စုံတယ်တကားဘက်ကလည်းသီလမပြည့်စုံဘူးလူကဘက်ကလည်းသီလမပြည့်စုံဘူးနှစ်ပါးလုံးမပြည့်စုံဘူးဆိုရင်တော့ဒုသီလကြီးတယ်ဆိုရင်ဒါကအကျိုးတယ်မပေးဘူးခွင့်ပြုလို့ကျိုးမပေးဘူးသူကလုံးလုံးမပေးတော့မဟုတ်ဘူးအကျိုးကများများဆဆမရဘူးပေါ့လေထင်ထင်တော့သူကမျောလင်းတော့မရဘူး အလူပဲပုဂ္ဂိုလ်ကဘက်ကကလည်းစင်ကြယ်တယ်လူကံပုဂ္ဂိုလ်ဘက်ကလည်းစင်ကြယ်တယ်နှစ်ဖက်လုံးစင်ကြယ်တယ်ဆိုတာတော့အကောင်းဆုံးပေါ့ဒါကြောင့်မို့အလူအလူဒါနတွေပြုတဲ့ခါကာလမှာကျေဥစွာ၅ပါးသီလပဲမဲ့ထောက်တည်ရသေးတာကိုသူကအခုဘုရားဘာသာတွေဘုရားဘာသာဝင်တွေဆိုတော့၅ပါးသီလစားတယ်လုံညုံနေကြတာပါပဲဒါပဲမဲ့လို့လူဒါနတဲ့ခါကာလသီလအထူးသဖြင့်စင်ကြယ်အောင်ဆိုပြီးထပ်ပြီးတော့ထောက်တည်လိုက်ရတယ် စောစောကစင်ကြယ်နေတဲ့ပုဂ္ဂိုလ်တို့တော့သိမထူလာပါဘူးစောစောကချွေးနေလို့ရှိရင်တော့အဲ့ဒီဥစ္စာထူတယ်အဲ့ဒါလူပဲပုဂ္ဂိုလ်ကသီလစင်ကြယ်တာအဲလူကံပုဂ္ဂိုလ်ကတော့သူစင်ကြယ်စောစောကသူ့ဟာသူစင်ကြယ်အောင်လုပ်ထားမှပြင်မှာဒါကတော့မတတ်နိုင်ဘူးအဲ့ဒါယူကြည့်အခုကျိတ်တာတွေကိုရည်စူးပြီးတော့ပြုတဲ့အလူဒါနာများကြတော့အလူကံပုဂ္ဂိုလ်ကအရေးကြီးတယ်လူပဲပုဂ္ဂိုလ်တွေမရှိဘူးလူကံပုဂ္ဂိုလ်ကဒိဋ္ဌိနိယသံပါတိလူသေးတဲ့ဥစ္စာ လူကံပုဂ္ဂိုလ်ဘက်ကမစင်ကြယ်လို့ရှိရင်အဲ့ဒါအမြဝေဝေမဲ့လို့အကျိုးမရဘူးတဲ့သူက။ဒါကြောင့်လူကံပုဂ္ဂိုလ်စင်ကြယ်ဖို့ကဒိုးတဲ့သူကလူကံပုဂ္ဂိုလ်တွေမှာရွေးချယ်ပြီးပြင်ပြီးတော့လူမှနေရာကြတယ်။ဒါမှမဟုတ်ရင်လည်းသံဃာလူရင်တော့စင်ကြယ်ပါလေသူကဗန်ကြီးကလူ။ဒါတော့လူကံရွေးစရာမလိုဘူး။သံဃာသာဆိုရင်တော့ပြီးတာပဲ။သံဃာကြီးစုပြီးတော့လူလိုက်လို့ရှိရင်တော့သံဃာကတော့အများအားစင်ကြယ်နေတာကို။သံဃာကတော့မြတ်စွာဘုရားရဲ့သာသနာတည်တည်သား

အလူကံပုဂ္ဂိုလ်ကလည်းသီလစင်ကြရမယ်အဲ့ဒီအင်္ဂါ၃ပါးနဲ့ပြည့်စုံလို့ရှိရင်တခဏချင်းအကျိုးရပါတယ်တဲ့ဒီကလူပြီးတာနဲ့ဟိုမှာတခါလဲအကျိုးကချင်းချင်းပြီးတာပဲဟိုမှာချင်းချင်းတခါလဲရေလူလိုက်လို့ရှိရင်ရေတွင်းရေကန်နေရေတွေတခါလဲရစားစရာလူလိုက်လို့ရှိရင်စားစရာတွေရဝတ်စရာလူလိုက်လို့ရှိရင်ဝတ်စရာတွေရနေစရာထိုင်စရာလူလိုက်လို့ရှိရင်စားဥတွေပါတွေရအကုန်လုံးဘဏ္ဍတို့ထီးတို့ဒီလိုဟာတွေနဲ့ရင်ရထားတွေဒီလိုဟာတွေရအဲ့ဒါတွေ အကုန်လုံးရသွားပါတယ်တဲ့ဒါကြောင့်ဣဒံဝညာတိနာဟောတုသူဂိတာဟွန်တုညာတယောဣဒံဤကောင်းမှုသည်ညာတိနာဆွေမျိုးပိတာတော်ဟောတုဖြစ်ပါစေသတည်းညာတယောဆွေမျိုးပိတာတော်သည်သူဂိတာကိုစင်မြဲချမ်းသာကြကုန်သည်ဟွန်တုဖြစ်ကြပါစေကုန်သတည်းဧဝံဤသို့ဩဒိတာရည်စူးရဒါနလူကိုဒရဏမိပေလူကြကုန်၏ဒီလိုရည်စူးပြီးတကလူပါတယ်သေဇာတတသမာဂန္တဝညာတိပေတာသမာဂတာ ပဟုတေအာနာပါနာမိတကိသံအနုမောဒရေသေသညာတိပေတာထိုဆွေမျိုးဖြစ်သောပြေတာတို့သည်တထထိုလူပေးရရသောသမာကံတော်လာကြ၍သမာကတာညီညွတ်စည်းဝေးကြကုန်၍ပဟုတေများစွာသောအာနာပါနာမိသမင်းအပြော၌တကိသံယုဇေသာနုမောဒရေဝါမြဝန္တာနုမောဒနာပြုကုန်၏အဲဒီဆွေမျိုးပြေတာတွေကလည်းပဲ အလူပေးရဌာနကိုလာပြီးတော့တဲ့အနုမောဒနာပြုကြတယ်။မာဒီမှာတချို့တချို့ရတဲ့မှာထုံးစံကြည့်တယ်လူပေးသွားလို့ရှိရင်ပြင်တဲ့ခါတည်းပညာရေးဘာတော့သွားပြီးတော့ခေါ်လာသေးတယ်ဟိုမှာသူစားသွားပြီးတော့ခေါ်လာသေးတယ်။ဘယ်ကြီးမှမသိဘူးသူစားပညာရေးသွားပြီးတော့ခေါ်လာပြီးလှုပ်ထားတဲ့အဲဒီပညာရေးနီးပါးသွားပြီးတော့ခေါ်လာ။อืม ကျိုးလည်းပဲဟိုသင်းလေးနဲ့ပဲသိခက်ကလေးပါလေးနဲ့ကျိုးလည်းပဲဒဂုံကုတ်ကားလေးနဲ့သွားပြီးတော့ခေါ်လာတယ်သူကစိတ်ဓာတ်ခေါ်လာတယ်သူကမလို့လောက်ကြတယ်သူကဒါကတော့လူမရပါဘူးနဲ့သူကသူကလူမရပါဘူးဒီတဲ့ပုဂ္ဂိုလ်လည်းပဲဒီမှာရှိချင်းမှရှိမှာပါ။သူကလည်းနတ်ဖြစ်သွားတာရှိမယ်၊သူကလူဖြစ်သွားတာရှိမယ်။အကယ်ရှိလို့ပြင်ကြဆိုပြီးတော့ဒီကအများပေးရတယ်။ဖိတော့ဖိမာနကတော့ပြီးရတယ်။ဖိမာနကအကယ်ရှိလို့ချင်းဆွေမျိုးပြီးတာလေ။အဲဖိမာနကပြုပြီးတော့ ကြွကြပါလို့နမောရဏပါရုဏမောရဏပြုအောင်ဒီအတွက်တူတမ်းမမယ်လို့မိမာနကတာပြုအောင်မိမာနကပြုတော့ကိုအဲ့ဒီမျိုးဆောင်တို့ရွာဆောင်တို့အိမ်ဆောင်တို့နတ်ဒီပါတွေကနေပြီးခွင့်ပြုမှာပေါ်လို့ကလာလို့ချင်းတော့မလို့ချင်းသူတို့ကတားတာမလားပဲနေဦးမယ်ဟိုမှာအဲ့ဒါအဲ့ဒီပြည်ဓာတွေကဆွေပြည်တဲ့ပြည်ဓာတွေကလာရောက်ပြီးတော့ အနုမောဒနာပြုကြတယ်တဲ့ဘဟုတေအာနာပါနာမိဒီမှာတခုပါတယ်ဘဟုတေမြတ်သောအာနာပါနာမိဓမင်းပြောနိုင်မြန်သင်ပြောနိုင်ဆိုတော့မြတ်သောဓမင်းပြောနိုင်ဆိုတော့နည်းနည်းလူလို့ကျင်မရမလို့ဖြစ်နေတယ်မှာခေါင်းကဘဟုတေကိုအများနဲ့ငကရာတွေကဖွင့်တာများများကြီးလူမရမလို့ဖြစ်နေနည်းနည်းလူမရဘူးလို့လို့ဖြစ်နေတော့ဒီဥစ္စာတွေကနည်းနည်းစဉ်းစားကြရကောင်း ဒါကြောင့်ဘ ഹു တေပုဂ္ဂအများရောဟုတ်မဟုတ်ပါမလားလို့ဒီကတော့တဲသဘောမကြဘူးဒီဥစ္စာဘ ഹു တေအများဟောလို့တာဘ ഹു တေကပဟုတေခုကလူတန်းပူဇော်တဲ့နဲ့ရှိပါတယ်အနာပါနာမိသမင်းပြောကောဘ ഹു တေလူတန်းပူဇော်သည်ရှိတော့ဆိုရင်ဒီလိုဆိုရင်တော့တော်မှာပါဒါတက္ကရာတွေကဒီနဲ့မဖွင့်ဘူးနဲ့နဲ့များများသောဥစ္စာလူတန်းပူဇော်တဲ့ခါကာလမှာဒါရောက်ပြီးတော့သာဓုနမောဒနာခွင့်ရဖို့ရပါပဲဘာလို့လဲဆိုတော့ ရှင်သာရိပုတ္တရာကတိဒါမတစ်ခုတယောက်အတွက်တခါလူဒန်းတာဘာမှမများဘူးဒါလည်းရတာပဲရာဇိုမြို့အနီးမှာရွာလေးနေရာကြီးတယ်အိဋ္ဌကဝတီတဲ့သူကသူကဒီကရာဇီတဲ့ရွာလေးနေရာကြီးအိဋ္ဌကဝတီဆိုတဲ့ရွာအိဋ္ဌကဆိုတော့ကို

ဝှချုပ်ပေးလိုက်လို့ရှိရင်သူတို့ကုသိုလ်ရအကောင်းတယ်လို့ဆိုတာနေမကောင်းထိုင်မကောင်းလို့ရှိရင်ခီးတစလေသားတို့တပြည်သားတို့ရှာပြီးတော့ပြုတ်ပြီးတော့ဒီလိုလုပ်တယ်လို့ဆိုတာကကုသိုလ်လုပ်တာပါဆိုတာယောဂကြောက်အောင်လို့ဆေးကုလိုက်တာကုသိုလ်နဲ့ဆေးကုလိုက်တာဒီလိုလုပ်တယ်လို့ဆိုရင်သံသရာမောဇကယူရအဲ့ဒီလိုယူအဲ့ဒီလိုပဲပူပေါင်းလေးတွေတတ္တဝါလေးတွေဝုခာနေရတဲ့ဗျာလေးတွေကိုဒီသားလိုက်ချလိုက်လို့ရှိရင်ဖြစ်ရင်အာဟုသို့မဖြစ်ဘူးသူတို့ဝဆင်းရဲကသူတို့ ချုပ်ပေးတာဝှချုပ်ပေးတာပေါ့ကုသိုလ်ရတယ်လို့သူကယူဆတာသံသရာမောစကယူကြည့်တယ်အဲသံသရာမောစကယူကြည့်တဲ့အဲဒီရွာမှာဧကဝတီဆိုတဲ့ရွာမှာမိမတယောက်ကအဲဒီမှာဖြစ်ပြီးတော့ဒီလိုပဲဘိုးဘောင်တွေသတ္တဝါတွေကိုဒီလိုဝှချုပ်ပြီးကုသိုလ်ကောင်းမှုတွေပြုလိုက်တာနဲ့ဒုက္ခညာပြီးတော့ပြိတ္တာဖြစ်တယ်၆ဆရာကောင်းတယ်၆ဆရာကောင်းတယ်အယူဝမှားရင်နှစ်၆ဆရာကောင်းတယ်အခု ဘာသာယူဝါဒကြီးတွေရှုယူဝါဒတွေတော်တော်ကြောက်ကြကောင်းတဲ့တတ္တဝါတွေသတ်ပြီးသူတို့ကုသိုလ်ဖြစ်တယ်ဆိုပြီးမှနွားများသတ်ပြီးတော့တခါတည်းမူဇော်ပြီးတော့ဒီကနေ့ကျသတိပေးတယ်ဆိုတဲ့ဟာကြောက်ကြမရှိပါဘူးဘယ်တော့မှနွားကြီးကမှအဲပူဇော်ထားတာပဲကိစ္စမရှိပါဘူးဆိုပြီးအားပေးကြတယ်ဆိုတော့ကြောက်ကြသိကောက်တယ်သူကအဲဒီသန္တရာမောဇကတဲ့ပုဂ္ဂိုလ်တ attva တွေကိုသတ်ချပြီးဒီမိမကုသိုလ်ကောင်းမှုတွေကျူးဆိုတယ်သူကညာသေတော့ဒိဋ္ဌာဖြစ်ဒိဋ္ဌာဖြစ်တော့ ကြာကြာကြီးသူကနှစ်ပေါင်း900တဲ့သူကနေပေါင်း900ပြည်တာဖြစ်ပြီးအဲဒီကဘယ်ကောင်းမှုရှိသေးလို့လဲမျိုးကောင်းမှုတွေရှိသေးလို့နေမှာပေါ့ကောင်းမှုဆိုတာလည်းရှိနိုင်တယ်ကောင်းမှုဆိုတာဒီလိုဘုရားနဲ့တရားနဲ့မှမဟုတ်ပါဘူးအချင်းချင်းမိတ်ဆွေချင်းချင်းဒီစိတ်ကောင်းစေတနာကောင်းနဲ့စားပါစေလူချမ်းသာပါစေဆိုပြီးတော့ကြွေးလိုက်မွေးလိုက်ဒါလည်းကုသဖြစ်တာပဲအရေးကြီးတဲ့ခါကလာတယောက်နဲ့တယောက်နဲ့အကူညီပေးလေးပေးလိုက်ဒါလည်းကုသဖြစ်တာတယောက်တယောက်ယူသေးပေးယူသေးတဲ့ပုဂ္ဂိုလ်ယူသေးပေးလိုက်ဒါလည်းကုသဖြစ်တာဒီလိုကုသဖြစ်ရရှိပါတယ်အဲဒါ ကိုယ်နဲ့စတဲ့ပုဂ္ဂိုလ်တွေကနေပြီးတော့အဲ့ဒီပုဂ္ဂိုလ်ချမ်းသာပါစေဆိုတဲ့မေတ္တာစိတ်ကလေးဒါလည်းကုသိုလ်ပဲလူဖြစ်ဖို့အကုသိုလ်လေးတွေကကြည့်ပါတယ်ပြီးတော့သူလူပြန်ဖြစ်ပြန်တယ်သူကလူပြန်ဖြစ်အဲ့ဒီအိဒိကဝတီရမှာပဲအဲ့ဒီမှာပဲမိမပြန်ဖြစ်ရှင်းနှစ်ခုနှစ်ရှင်းနှစ်ရွယ်ရောက်တဲ့ခါကျတော့အဲ့ဒီရွယ်မှာရှင်သာရိပုတ္တရာကအဲ့ဒီရွာကနေပြီးဖြတ်သွားတော့ အဲဒီလိုပဲသူ့အရွယ်တူလေးတွေပေါ်လေခုနှစ်ရှင်းနေကလေးမာလေးတွေအဲဒီစင်သာရိပုတ္တရာတွေကြွလာတာမြင်တော့ဘုရားဘာသာအဲဒီကာမဝါဒီယူရှိတဲ့ပုဂ္ဂိုလ်တွေသာသမီတွေကတော့ငငယ်တွေကမိဘတွေကသင်ကြားပေးထားလို့ရှ िख ိုးရမှသိတာကိုစင်သာရိပုတ္တရာကြွလာတော့ဝိုင်းပြီးတော့လာပြီးတော့ရှ िख ိုးကြတယ်ကလေးမာလေးတွေဝိုင်းပြီးတော့ရှ िख ိုးကြသတော်ကြသတော်ကြတော့အဲဒီခုနက

သိတာဖြစ်တာလည်းအနှစ်ပေါင်း900ကြာခဲ့ပြီဒုက္ခရောက်လာပြီခုကံကောင်းလို့လူဖြစ်လာကြမိဘတွေကသွန်သင်မှုဆုံးမမှုမရှိမိဘတွေကဗုဒ္ဓဘာသာမဟုတ်သမာဓိတွေယူမရှိတော့ဒုက္ခညာရာသံဃာတွေတွေ့လို့မှခြေခွေးမှမသိဘူးကုသိုလ်ကုသိုလ်မရှိဘူးတရားတရားမရှိတော့လက်မရှိတဲ့ပုဂ္ဂိုလ်များလမ်းတွေ့တဲ့ဝိတုပစ္စည်းကောက်မြူနိုင်လာလို့ပဲကုသိုလ်ကောင်းဝင်ဖြစ်ကြဘူးဒုက္ခညာသိပြီးရင်လည်းပဲသူဒီဘဝသိရင်လည်းပဲသူတခါပြိတ္တာဖြစ်အောင်ပဲသူဟွန်းပြိတ္တာဖြစ်အောင် အကယ်၍ဒီပြကုသိုလ်ကောင်းမှုသာအထောက်ပါမရှိပြိတ္တာတမကငရဲလည်းကြောက်အောင်မယ်သူငရဲကြောက်ရတာရှိနေတယ်ပြီးတော့ငါချစ်ခိုးကြောလိုက်လို့ရှိရင်တော့ပြင်ဒီကုသိုလ်ကောင်းမှုလေးအထောက်ပံ့ရတဲ့အတွက်သူငရဲမကြပဲနဲ့ပြိတ္တာလောက်ဖြစ်ပြိတ္တာလောက်ဖြစ်လို့ရှိရင်ပြိတ္တာဖြစ်တဲ့ခါကျရင်တတိယပြီးတော့ငါးစီလာလို့ရှိရင်သူ့မှာချမ်းသာစရာအကွက်ကလေးတော့မြင်သေးရဲ့လို့အဲ့ဒါကိုစင်တိုင်းဗုဒ္ဓရာအသိတာနဲ့ကလေးမလေးတွေပြောဟေ့မင်းတို့ကလေးမလေးမင်းတို့ကလည်းချစ်ခိုးတယ် မင်းတို့ကရှိကိုနေရာကြတယ်ဟိုဒီကလေးမလေးကဘယ်နဲ့တော့ထောင်ထောင်ကြီးပါလားဘာမှကြက်တည်မရှိပဲဖြစ်နေပါဘောသူပေါ်လို့ရှိမခိုးတာတော့ဆိုတော့အရင်မှသူ့အဖေတွေကဝိုင်းပြီးတော့လက်ဆွဲပြီးတော့ဟဲ့ရှိကိုတို့လို့ရှိကိုဆိုပြီးတော့အားလုံးကဝိုင်းလို့တော့သူလည်းရှိကိုတယ်တဲ့အဲနောက်အရွယ်ရောက်လာတဲ့ခါအိမ်တော်ကြပြီးတော့အာကိုကိုလေးလက်ဝင်နဲ့ညင်းဖွားနိုင်တာနဲ့အရင်မှသုံးသွားသုံးသွားတော့ဒိဋ္ဌာဖြစ်တာကိုသူကဒိဋ္ဌာဖြစ်ဒိဋ္ဌာဖြစ်နေတော့မှ အတိဒုက္ခရောက်တော့မှစားကြံပြီးတောက်ကြံပြီးဒါခါတယ်ဝတ်စရာမရှိနေစရာထိုင်စရာမရှိဘာမှအာဟုဝါဒမရှိဘဲနဲ့ဒုက္ခတွေရောက်ပြီးတော့နေတော့ဒါတော့မှစင်သာရိပုတ္တရာသတိရတော့ဟောကိုတော်ကြီးအဲဒီကိုတော်ကြီးသွားပြီးတော့ဟိုရင်ပြုံးမှပဲသူများတွေတော့ဖြင့်ကုသိုလ်ကောင်းမှုတွေပြုမျှပေးဝေကုသိုလ်ကောင်းမှုအကျိုးတွေကိုရကြတယ်ငါဘယ်သူမှမျှပေးဝေမယ့်ပုဂ္ဂိုလ်လည်းမရှိဘူးဟိုကိုတော်ကြီးသွားအောင်မှပဲဆိုစင်သာရိပုတ္တရာဒီလာလာကို ညနိုင်ဘုရားကြီးလာတော့ခဏကလိုပဲသူ့အမေပြေးတာကြီးလာတယ်လို့ဟဲ့ညီအကြီးကဘယ်ကတော့နေကပင်ချောက်လို့ညွန်စရာကောင်းနေတာပါကလားအိုးမရှိဘာမရှိနဲ့ဘယ်ကဥစ္စာတော့တတိတော်မှာဗျာတဲ့တခြားမဟုတ်ပါဘူးလို့ဟိုသံသရာမောင်ရင်ကဧရိကဝတီရွာကအရှင်ဘုရားဟိုတုန်းကကလေးမလေးတွေနဲ့ဟိုမှာဝိုင်းပြီးချစ်ဖို့ကြတော့တုန်းကတတိတော်မကြတော့ပဲနေမိတာတတိတော်ပါဗျာတဲ့အဲဒီကတတိတော်မကောင်းမှုအကုသိုလ်တွေကအများကြီး တတိတော့မိကောင်းဆွေကောင်းမရှိဘူးဗျာတဲ့မိဘတွေဆွေမျိုးတွေဘယ်သူကမှသွန်သင်ဆုံးမပေါ်မရဘူးတဲ့တတိတော့ကိုသနာဆောက်ရှောက်မဲ့ပုဂ္ဂိုလ်မရှိခဲ့ဘူးဗျာတဲ့ဒီလိုဒါနကုသိုလ်ပြုရမယ်ညာသံဃာတွေရှိခိုးရမယ်ကုသိုလ်ကောင်းမှုပြုရမယ်လို့သွန်သင်ဆုံးမမဲ့မိဘတွေဆရာသမားတွေဆွေမျိုးတွေဘာမှမရခဲ့ဘူးတဲ့တတိတော့ကောင်းမှုမရှိလို့ခုသိတဲ့ခါကျတိတ်တာဖြစ်နေပါဗျာတဲ့ဒုက္ခရောက်နေပါအရှင်ပြခဲ့ပါအောင်ဆိုတော့ ဘယ်တော့မှအရှင်သာရိပုတ္တရာကဆုံးခံပြီးရတာပဲဆုံးဆုံးတလုတ်ဆိုတာပဲဆုံးတဆုပ်ဆိုတယ်တဲ့ဟိုကလေးကလည်းပဲပါဏိမတာဆိုတော့လက်တဝါလောက်ပေါ်တယ်လက်တဝါလောက်တမိုက်လောက်ကိုကလေးလည်းတူတယ်ရေးတူတယ်ရေးတဲ့ခွဲတယ်အဲ့ဒါသူနဲ့အတူတူဆုံးဖုံးမင်းနေတဲ့ရဟန္တာဘကိုတူတာပေါ့ရဟန္တာရဟန္တာဖြစ်ကောင်းဖြစ်ပါလိမ့်မယ်အဲ့ဒါတူတယ်တဲ့ဆုံးတဆုံးတလုတ်ရဲ့ အဲရေတမှုဆိုပါတော့ရေတခွက်နောက်ပြီးတော့အဝတ်ကလက်ဝါးလောက်ရှိတဲ့အဝတ်တစ်ခုလေအဲ့ဒါတူပြီးတော့အဲ့ဒီသိတာမအဖြစ်ပါစေဆိုပြီးတော့ယူညွှန်းပြီးတော့လူလိုက်တော့လူလိုက်တော့မှအဲ့ဒီမှာသူကနုမောဒနာပြီးဝမ်းမြောက်ဝမ်းသာတာတုနုမောဒနာခေါ်တော့ဒါကြတယ်သွန်တလို့လူတဲ့အတွက်လည်းဟိုမှာစဝဲတော့ဖွယ်ပြီးပြည့်စုံသွားတာ အနှစ်တစ်ထောင်စားလို့မကုန်ဘူးတဲ့ဆိုတာသာဝတ္တဖွယ်ရပဲအဲဒါရေတစ်ခွက်လူလိုက်တာကလည်းသူ့မှာရေတွင်းရေကန်တွေတခါလဲဟိုမှာချိုးလို့သုံးလို့မကုန်တဲ့ရေကန်ကြီးတွေကြာတွေပါတယ်နဲ့အမှန်ကောင်းတဲ့ရေကန်ကြီးတွေတခါလဲပေါ်လိုက်တာအဝိုးကလေးဒီလေဝါတော့ကလေးသေးတဲ့ဝိုးတွေကလည်းပဲသုံးလို့မကုန်အောင်ဝိုးအဝိုးတွေတခါလဲအမျိုးမျိုးတွေပေါ့အထည်အမျိုးမျိုးတွေတခါလဲသူ့မှာဖြစ်ပေါ်လာအဲဒါတွေသုံးစားရပါတယ်အဲဒီတော့အဲ့ဒီဒေသနာမှာတော့ ပဟုတွေအများကြီးမဟုတ်ဘူးကနည်းနည်းလေးလည်းပဲအများဝေလိုက်ရင်ယူတိုင်းရင်ရတာပဲဆိုတော့နည်းနည်းလေးနည်းနည်းလေးလည်းရတာပါဒါတော့ဒီကပဟုတွေများစွာသောများစွာသောမဟုတ်ဘဲနဲ့ယူတိုင်းပူဇော်တယ်ဆိုတဲ့အနေယူလို့ရှိရင်ပို့ပြီးတော့ကောင်းစရာတော့ရှိတယ်သို့တော့တက္ကရာတွေကမပွင့်ဘူးပဟုတွေများစွာသောအာနာပါနာမိသမင်းအကျော်ကိုတင်ရမာနေပိလူအပ်သည်ရှိတော့ပို့ထည့်ပြီးတော့ပေးရင်လည်းရတယ်

ရေတံခြင်းကုသိုလ်ကောင်းမှုပြုရမြပေးဝေသောဆွေမျိုးတို့ဟူသောဟေတုအကြောင်းကြောင့်မယံငါတို့သည်လဘာမသိနတ်စည်းစိမ်ကိုရကြကုန်၏ပညာတိတို့ငါ၏ဆွေမျိုးတို့သည်နောငါတို့၏ပညာတိထိုဆွေမျိုးတို့သည်စိရန်ရှင်မြတ်သာဇီဝန္တုအသက်ရှင်ကြပါစေကုန်သတည်းအဲတို့ဆွေမျိုးတွေက

ဆွေမျိုးပြည်တာတွေအကြောင်းပြုပြီးတော့လှူဒန်းလိုက်တဲ့အခါကာလမှာဆွေမျိုးပြည်တာတွေလည်းနာသိစိတ်နဲ့ပူဇော်သည်မြည်တယ်တဲ့ဒီတိုင်းပေးလို့ရတာမရဘူးဒီတိုင်းကျွေးလို့ပေးလို့တော့မရဘူးလှူဒန်းမြင်များပေးဝေလိုက်တော့မှသုံးလုံးမကုန်နိုင်အောင်စားဝယ်တောက်ဝယ်တွေသုံးဆောင်ဝယ်တွေရပြီးတော့သွားပါတယ်နောက်ပြီးတော့လူသားတဲ့ပုဂ္ဂိုလ်တွေမှာသူများအတွက်အကျိုးရှိအောင်လို့လူသားတော့ကိုယ့်အတွက်အကျိုးမရှိဘူးလားဆိုလိုလည်းမဟုတ်ဘူးကိုယ့်အတွက်လည်းပဲအကျိုးရှိပါတယ် လူရမ်းတဲ့ပုဂ္ဂိုလ်တွေမှာလည်းပဲခါတိုင်းလိုပါပဲလူရမ်းတဲ့ပုဂ္ဂိုလ်တွေမှာရိုးရိုးသရာတရားနဲ့ကုသိုလ်ကောင်းမှုဖြစ်အောင်ဆိုပြီးလူရမ်းတဲ့အခါကလာရတဲ့ကုသိုလ်နဲ့အဲဒီဆွေညွတ်တိတာတွေအတွက်ရည်စူးပြီးတော့လူရမ်းပြီးတော့မျှပေးဝေတဲ့အခါရတဲ့ပုကုသိုလ်နဲ့ဟာအတူတူပါပဲတဲ့အကျိုးအတူတူရှိတာပါပဲဒါကသာအနိဗ္ဗာန်အကျိုးမဲ့မဖြစ်ပါဘူးယူများပါတယ်နာယိတထာဂတိအာတိဂောရခိတာနဝိဇတိ ဝနိဇာတာတိသေနာတိဟိရိညေနကေယကေယံဤတော်တိနေနာယပင်တိပိတာကလင်္ကတာတဟိဟိသူစကားအပင့်စွာတထအထိုပိတာလောက၌ကတိစီဝါရေးလျာလောက်ကံခြင်းမြည်သည်နာအတိမရှိပေ လူပြည်လောကမှာတော့ကိုလေယာကင်းကျွန်းလုပ်ပြီးတော့သင်္မွေးဝမ်းကြောင်းလုပ်လို့ရတာပဲအဲဒီဒေတာလောကမှာဒီလိုလေယာကင်းကျွန်းလုပ်ဖို့လည်းမရှိဘူးတဲ့ဟိုကျမှတခါတည်းအဲစာရေးတော်ရင်တည်းရေးအတွက်လှုပ်လို့ကိုရလှုပ်လဲလှုပ်လို့ဖြစ်ဘူးတဲ့ဂောရခိတနဝေသရိအထာဤပေတာလောကနာဤဂောရခာနွားကြောင့်စိတ်ကြောင့်စရှိသောစီဝါရေးလုံငါသည်လေနာအတိမစီအဲနွားကြောင့်စိတ်ကြောင့်သိုးကြောင့် ဘယ်မွေစသည်ပေါ်တဲ့လူတွေကိုလောကမှာရှိပါတဲ့လုပ်ငန်းတွေအဲဒီလုပ်ငန်းတွေမျိုးလည်းလုံးလုံးမဖြစ်ဘူးတဲ့ဟိုမှာပြီးွားရေးလုပ်ငန်းတွေဘာမှမရှိဘူးလို့ဆိုလိုပါတယ်ကွာဒါရီဝေထောသောသဘောရှိသောဝိနိစ္စကုံရောင်းကုံဝယ်ကုံသွယ်မှုသီရိနာတိမရှိအဲကုံသွယ်ရောင်းဝယ်မှုလည်းပဲဟိုမှာလုံးလို့မရဘူးတဲ့ကုံသွယ်ရောင်းဝယ်မှုတွေအခုပြန် အခုလူပြည်လောကတောင်မှတချို့တချို့နေရာတွေမှာအကြောင်းဝယ်လို့လို့မဖြစ်ဘူးသူကဟိုနောက်ဟိုတင်ပြည်တာလောကတော့ပြောလို့မဖြစ်ဘူးသူကဟိုဘုံရောက်ကုန်ဝယ်အဲဒါလေးလည်းစီးပွားရေးလုံကလုံးလုံးမဖြစ်ဘူးတဲ့သူကဟိရိညေနကရာကရာဟိဟိရိညေနအချွေငွေဖြင့်ကရာကရာရောင်းဝယ်လုံကနိနာတိမရှိပြည်တာလောကမှာအဲဒီလိုဒီဝါရေးလုပ်ငန်းတွေမရှိပါဘူးတဲ့ကြီးပွားအောင်လုပ်ဖို့ရတာအနည်းငယ်ပေါ်ပြထားတယ်ဘာအလုံးမှမရှိဘူးလို့ဆိုလိုတယ် လူလူပြည်လောကတော့ဇီဝရေးလုပ်ငန်းတွေအပြီးပြီးရှိကြတာကိုနေရာတိုင်းနေရာတိုင်းကပဲလုပ်ငန်းတွေအပြီးပြီးရှိကြပါတယ်အဲဒီလုပ်ငန်းလေးတွေနဲ့လှုပ်လှုပ်ပြီးတော့သူနေကြေလုံးနိုင်တဲ့ပုံကိုယ်တွေဇီဝရေးနည်းနည်းဖြစ်ဒီလိုဆိုရှိတာပေါ့အဲဒီလိုကြည့်တယ်ဟိုဗေဒလောကရောက်သွားတဲ့အခါဘာလုံးမှလုံးလုံးမရှိဘူးဒါပဲခုရှိဘဝကမရှိတော့ဒုက္ခတွေရောက်နေတာပဲနောက်ဘဝမှာလည်းရောက်ရဘဝမှာလည်းပဲကုသကောင်းမှုပြုမျှပေးဝင်မဲ့ပုဂ္ဂိုလ်မရှိလို့ရှိရင်ဖြင့်

ပြည့်မဲ့အဲ့ဒီမျိုးကနေရှင်းတော့မကောင်းမှုအကုသိုလ်တွေပြုထားတဲ့ပုဂ္ဂိုလ်ပြည်တာဖြစ်နေတာတွေဒီဟာရှိနေမှာပဲဗမာပြည်မှာလည်းသူတို့ရတဲ့မှာမျိုးတွေကြတွေရွာတွေရှိတယ်ဓမ္မအမျိုးကြီးပြကြီးတွေရှိတော့ကတည်းကရှိနေတဲ့ပုဂ္ဂိုလ်တွေဟာကုသိုလ်ကောင်းပြုတဲ့ပုဂ္ဂိုလ်တွေနာပြေရောက်လူပြေရောက်အကုသိုလ်မကောင်းမှုရှိတဲ့ပုဂ္ဂိုလ်တွေပြည်တာဖြစ်နေမျိုးတွေရွာတွေကမရှိသူတို့ကပြည်တာဖြစ်ပြီးကြားနေမှာအဲ့ဒီမှာဟွန်းကြောက်ကြတော်တော်ကောင်းနေလား ဒါကအနှစ်တရားနဲ့လည်းမဟုတ်ဘူးတစ်ထောင်လည်းမကတစ်သောင်းလည်းမကတစ်သိန်းလည်းမကကြောက်ကြမနာကောင်းပါလေသမသာမတော်ဒုက္ခတွေသိကြောက်နေတော့ဤတော်ဒိနေနာယပင်တိပေတာကလင်္ကနာတဟိံဤတော်ဤလူပြိမဒိနေနာပေလူအပ်သောလူဒါနာဖြင့်တဟိံတို့ပေတာလောက၌ကာလင်္ကတာသေး၍ကာလင်္ကတာသေး၍ဖြစ်ကြကုန်သော ပေတာပြိတာတို့သည်ရာပင်တိညှာရကြလေကုန်၏အဲတော့လူပြေကသေပြီးတော့အဲဒီမှာပြိတာဖြစ်နေတဲ့သတ္တဝါတွေလူပြေကနေပြီးညှာပေးဝေတဲ့ကုသိုလ်ကောင်းမှုဖြင့်ပဲဘာရုဏမောဒနာခေါ်ပြီးနာသိစိတ်တွေရပြီးတော့ညှာရနေရတာပဲဩနမေဥဒကံဥထာယတာနေနာပဝရတိဧဝမေဝဤတော်ဒေနာပေဒနာဥပါကပတိဩနမေ မြင့်မောက်ရာရ၌ဥထာရွာသောအသာမိုးရည်သည်နေနာချိန်ဝရရသောပဝတတိရာသာစီစဉ်သွားတဲ့ခဲ့သောဧဝံဤအတုဤတော့ဤလူပြည်လောကမှာဒိနာပိလဝသလူဒါနာသည်ပေဒနံစိတ်ဓာတ်တို့အဥပကပတိကာရောက်လေတော့ဤကာရောက်၏ကျေးဇူးပြုလေတော့ဤဥပမာအားဖြင့် မိုးရွာတဲ့ခါကလည်းမြင်းရရကရေတွေကနှိမ့်ရစီးသွားသလိုပဲတဲ့တောင်မောရေတွေအောက်ဆင်းမြေကြီးမှာလည်းမြင်းရကနှိမ့်ရကိုတခါတသွန်းနဲ့စီးဆင်းသွားသလိုပဲလူပြည်လောကကနေပြီးတော့ဆွေမျိုးညာတိစတဲ့ပုဂ္ဂိုလ်တွေကကုသိုလ်ကောင်းမှုပြုအမျှပေးဝေလေလို့ရှိရင်ဆွေမျိုးညာတိဒိဋ္ဌာတွေမှာသာဓုနုမောဒနာခေါ်ပြီးချက်ချင်းပဲကောင်းမှုအကျိုးတွေရသွားပါတယ်ယထာဝါရိဝဟာပူရာပရိပူရန္တိသာကရံဧဝမေဝဤတောဒိဏပေဒနာဥပါကဗတိပူရာပြည့်ကုန်သောဝါရိဝဟာ မြစ်ကြီးချောင်းကြီးတို့သည်သာဂရံသမုဒ္ဒရာကိုပရိပူရဏီယာထာပြည့်စုံကိုတကယ်သောဧဝံဤအတုဤတော့ဤလူပြည်လောကမှာဒိန်ဒိန်နာပိလူအသော အလူသည်ပေဒနာတေရာတို့အားဥပါကပတိကရောက်လေတော့ဤအနည်းအားဖြင့်ရေဒီချောင်းတွေကရေပြေးလို့ရှိရင်ပဲရောက်သွားတာသမုဒ္ဒရာပင်လယ်ထဲဝင်သွားတာပဲအဲ့ဒါလိုပါပဲတဲ့လူပြည်လောကအနေနဲ့ကုသကောင်းမှုတွေပြုမြတ်ပေးလို့ရှိရင်ပိတာတွေ သာရုဏမောဒနာခေါ်ပြီးတော့နာစည်းစိမ်တွေရပြီးတော့သွားပါတယ်ဒါတိမေကာတိမေညာတိမေတောသခါသမေပေတာနာဒကိနာဒေဇာပုဗ္ဗေကတမနုဿရံဧသောဤပုဂ္ဂိုလ်သည်မင်းငါအာရှိခမင်းငါအာဒါတိရှိခါကလာပြေလူခဲ့ဘူးလေကြီးမင်းငါဤကိစ္စဝကာစီဆောင်ရွက်ပြုလုပ်ခဲ့ဘူးလေကြီးမင်းငါဤညာတိဆွေမျိုးပဲသည် မိတော်မိတ်ဆွေပေဒီတခါငယ်ငယ်ချင်းပေဒီဣတိဤသို့ပုဝေရှိခါကာလကပုဝေသက်ရှင်စဉ်ရှိခါကာလကကတံပြုမှုသောဂုဏ်ကျေးဇူးကိုနှုတ်သနာနှုတ်သနာတော်ဗန္ဒလဲလဲအောင်းမေသည်ဖြစ်ဗေဒနာတပလောဘသောကြောင့်သာလေသောအပြိတာတို့အားသေကိနာမြတ်သောလူကိုတိစာယညွှန်၍ပြေဝေရ၏ဟောသေတာဖြစ်တဲ့ပုဂ္ဂိုလ်တွေဆွေမျိုးဟောလာဒီခုဘဝဆွေမျိုးပဲဖြစ်ဖြစ်ရှိသေးသောဘဝတော်ခဲ့တဲ့ဆွေမျိုးပဲရှိရပါလေ သူအချင်းတွေခုဘဝကသာပြီးတော့ပြီးလိမ့်မယ်ရှင်းဘဝတွေကမမြင်ရတာမသိမှာမဟုတ်ဘူးအဲ့ဒါအဒါတိပေးဘူးပြီတဲ့ငါဘယ်ဟာဘယ်ဟာတွေပေးဘူးသွားတယ်သူကျေးဇူးအောင်မရမယ်ဘယ်လိုကိစ္စတွေဘယ်လိုကိစ္စတွေသူဆောင်ရွက်ဖို့သွားတယ်မေတ္တာကာယကနဲ့မေတ္တာဝစီကနဲ့မေတ္တာမနောကနဲ့ဒါတွေဆောင်ရွက်ဖို့သွားတယ်ငါရဲ့မိမျိုးဖမျိုးဆွေမျိုးပဲอืมမိတ်ဆွေပဲငယ်ငယ်ကနေပြီးတော့ပေါင်းသင်းလာတဲ့ပုဂ္ဂိုလ်ပဲလို့သူကကျေးဇူးတွေကိုအမှတ်တရ

မိတန်းခြင်းသည်လေအတ္တိရှိသာသတော်မိတန်းခြင်းကိုလေနဂါတာဘာမပြုရသည်သာသည်ဒီသွားတဲ့ပုဂ္ဂိုလ်များအကြောင်းပြုပြီးတော့ငိုကြွေးခြင်းစိတ်နှလုံးပူပန်ခြင်းသူကုံတွေအောင်းမေးပြီးဘယ်လိုဘယ်လိုရှိကဘယ်လိုနေခဲ့တယ်ဘယ်လိုစုခဲ့တယ်ဘာတွေဆောင်ရွက်ခဲ့တယ်စသည်ဖြင့်သူကုံတွေတဏ္ဍာပြီးတော့ပြောဆိုခြင်းဒါတွေကမလောက်ရတဲ့ဥစ္စာတွေပါပဲတဲ့ဘာကြောင့်လို့ဆိုရင် နတံပေတာနာမသယတံထိုငွေကြွေးခြင်းအစရှိသောမှုသည်ပေတာနာဓမ္မလုံးဘဝသို့ပြောင်းသွားလေသောပြိတာတို့အားပြိတာတို့၏အထာယအကျိုးမှာနာဟောတိမဖြစ်ပေအဲ့ဒါတွေကကျေးဇူးမရှိဘူးတဲ့သေသွားတဲ့ပုဂ္ဂိုလ်အကြောင်းပြုပြီးတော့လွန်ဆုပ်ပြီးတော့ငွေကြွေးနေလို့လည်းဟိုပုဂ္ဂိုလ်ဘာမှကျေးဇူးမရဘူးပြိတာဖြင့်ပြိတာဖြင့်ဒုက္ခရောက်နေတာပဲတဲ့တတဘီထိုသို့ပင်ပြညာတော်လီညာတယောက်ဆွေမျိုးတို့ဧဝံဤနည်းဖြင့်ဒိဋ္ဌာတိတိကြကုန်၏

သံဃာမိသံဃာတော်၌ဒိဏပိလူဝတိတိသံဃာမိသံဃာတော်၌သုပတိတကောင်းစွာအာတိယစီစရသည်ဖြစ်၍အတထုသမလွန်ဘဝသောကြောင်းသွားလေတော့ကြည်တာ၏ဒီကရဏရှိမြတ်သောနင်းကျင်ပါလုံးအထာယအကျုံးမှာဌာနာသောတခဏချင်းဥပါကပတိကာရောက်လေတော့ဤမိသားရမင်းကြီးလူတဲ့လူပဲကြီးပြီးတော့ပြောတယ်မိသားရမင်းကြီးလူတဲ့လူကတော့အခုလူသားတဲ့ဘုရားမှုရှိသောသံဃာတွေလူတော့ ဒီလိုဟာသံဃာမှာတည်သွားပြီတဲ့သံဃာလူတဲ့လူမနာမြင်ရတဲ့လူဖြစ်ပါတယ်အဲဒီလူကတော့ဟို62ကဘာတဲ့ကကာမကောင်းကြောင်းမသိလို့ပြိတာဖြစ်နေတဲ့ဆွေမျိုးပြိတာတွေရဲ့အကျိုးငါတော့နောက်စည်းစိမ်တွေကြောက်ရဖြစ်သွားပြီတဲ့တခဏချင်းပဲဆိုတော့မမြင်လည်းမြင်နေရတာကိုသူကမြင်လည်းမြင်နေရအစားကအဝတ်အစားမရှိတာတွေအဝတ်အစားတွေနဲ့ရေမရှိတာတွေရေချိုးလို့တောက်လို့ စားရတော့ကြမရှိတာတွေစားရတော့ကြနေရထိုင်ခင်းမရှိတာတွေနေရထိုင်ခင်းနေနဲ့တခါတည်းယုံနေကြည်တာကနေပြီးတကလားနာသိစိန်နေရတော့နာအတွင်တခါတည်းဖြစ်ပြီးတော့ချမ်းသာသွားတာကိုအဲ့ဒါတွေကိုမြင်ရတော့ဌာနတော်တခဏချင်းရောက်သွားတာပဲတဲ့မြတ်စွာဘုရားကလက်တွေ့အနေနဲ့ဟောနေပါတယ်အဲဒီချင်းပုဂ္ဂိုလ်တွေမမြင်ရလဲဒီလိုပါပဲကုသိုလ်ကောင်းမှုများပေးဝင်ဆွေးနွေးပြတာတွေချင်းဒီလိုရှိတဲ့ဟိုတရားလက်ထက်က သာနုသောနိဆိုတဲ့ပုံသားကြီးတယောက်ကမေးဘူးတယ်မြတ်စွာဘုရားတဲ့တပည့်တော်တို့ကပုံသားတွေဇမနာတွေဆိုတော့ဒီတဲ့ပုဂ္ဂိုလ်အကြောင်းပြုပြီးတော့ဒီလိုပဲကုသိုလ်ကောင်းမှုတွေပြုကြတယ်ဗျာတဲ့ဘုရားမပုံခင်ကတည်းကဒီလေးထားတာရှိနေတာအခုဘုရားပုံမှာမဟုတ်ဘူးအဲဒီတော့ကိုဒီလိုကုသိုလ်ကောင်းမှုတွေပြုတာဟာတဲ့ဒေသတဲ့ပုဂ္ဂိုလ်များသုံးရပါမလားဘုရားတဲ့ဟာဒါကတော့သူဌာနဌာနမှာရသည်ရတဲ့ဌာနမှာဆိုရင်ရတာပါပဲတဲ့မရသည်မရတဲ့ဌာနမရဘူးတဲ့ဘယ်လိုဌာနတော့ဆိုရင်ဒီပုဂ္ဂိုလ်က ပါဠိဘာသာစာရည်သူစိတ်တွေသူပြုတယ်တဲ့သူဘာတဲ့သူဘာဥစ္စာခိုးမတော်မတရားပြုလိမ့်အဲသေရဲ့သောအဲသေတိုင်းဘာသာပြီးမကောင်းမှုအကုသိုလ်တွေပွားများပြီးတော့သွားတယ်တဲ့အဲဒီပုဂ္ဂိုလ်ဟာနေတဲ့ခါကာလကျရင်ငရဲကြတာရှိတယ်တဲ့ဒီဟာသူမျိုးဖြစ်တဲ့ပုဂ္ဂိုလ်တွေကလူရမ်းပြီးမျှပေးဝေမယ်မလို့အဲဒီပုဂ္ဂိုလ်ကတော့မရဘူးတဲ့ငရဲကတော့ချင်းငရဲမှာရှိတဲ့အာဟာရနဲ့ဘာအာရတော့ဆိုကံအာရနေမှာပေါ့လေကံကံ ကံစွမ်းရှိသလိုသူတော့ငရဲခါနေရမှာပဲတဲ့ဒါလည်းပြညာပြုလို့လို့ရှိရင်မရနိုင်ဘူးတချို့ကြားနေတာလေးနည်းနည်းပါးပါးရှိပါသေးတယ်တချို့မိဒ္ဒကကုသိုလ်အကုသိုလ်ရောနေတဲ့ပုဂ္ဂိုလ်မှာယမမင်းကြီးမှာအဲအစ်စ်ခံတာတွေကြွေးတာအဲ့ဒီအချိန်မှာညာပြုလို့လေလို့ရှိရင်ယမမင်းကြီးကသတိဖို့ပြီးသာဓုနမောဒနာခေါ်ပြီးတော့ငရဲကလို့တော့နည်းနည်းပါးပါးရှိသေးရလို့ဆိုတယ်အခုကတော့ဝင်ရဲတဲ့ခါနေရတဲ့ပုဂ္ဂိုလ်ကိုပြောတယ်အဲ့ဒါ ငရေဟာရနဲ့ပဲသူနေတာပဲတဲ့တရားများပြေးပြေးမရဘူးတဲ့ငရေရောက်နေတဲ့ပုဂ္ဂိုလ်ကကျိုးပုဂ္ဂိုလ်ကတိရစ္ဆာန်ဖြစ်နေတဲ့အကုသိုလ်တွေပြုသွားပြီးတော့တိရစ္ဆာန်ဖြစ်တော့များပြေးပြေးကြားလဲကြမှာမဟုတ်ဒီလဲသိမှာမဟုတ်သိလည်းပဲသူ့မှာမထူးဘူးသူစားတော့အဲတိရစ္ဆာန်ဖြစ်နေတဲ့ပုဂ္ဂိုလ်လည်းများပြေးပြေးလို့မရဘူးတဲ့နောက်ပြီးတော့ရုပ်ပုဂ္ဂိုလ်ကလူဖြစ်နေတယ်တဲ့ဟိုမှာသိပြီးသားကုသိုလ်ကောင်းမှုတွေပြုပါဠိပါဒမှာကျင့်ဆောင်တဲ့ဒေနာမှာကျင့်ဆောင်တဲ့သီလနဲ့ပြည့်စုံတဲ့ဒါနကုသိုလ်တွေပြုတဲ့

တရားကုသိုလ်ကောင်းမှုပြုမြတ်ပေးဝေလို့ရတာကလည်းသိကြီးကြီးတယ်ဖြစ်ချင်းမှချင်းမှသူကုသိုလ်ကအကြီးကြီးနေမှာကိုအဲဒီတော့အလားတွေကတော့သိပြီးတော့အားရစရာကြီးမှာမဟုတ်ပါဘူးဒါကြောင့်နာကျင်နေတဲ့ပုဂ္ဂိုလ်လည်းပဲမြတ်ပေးဝေလို့ရှိရင်ဖြင့်အဲဒီသုံးမှာတော့ကိုကြားဝေရမရှိဘူးဆိုပြီးဟောထားပါတယ်အဲဂျုပ်ပုဂ္ဂိုလ်ကအကုသိုလ်မကောင်းမှုတွေယူပြီးသေသွားတယ်တဲ့နေသားတော့ကိုတိတာဖြစ်နေတယ်အဲဒီတိတာဖြစ်နေတော့တချို့ပုဂ္ဂိုလ်ချုပ်ပြတာလည်းပဲ ်ညာပေးဝေလို့မရတဲ့တိတာတွေလည်းရှိသေးတယ်အကုသိုလ်ကသိအကြည့်နေလို့ချင်းညာပေးဝေလို့မရဘူးဒီလိုလည်းရှိတယ်ဟွန်းအဲဒီချုပ်ပုဂ္ဂိုလ်ကညာပေးဝေလို့ရတယ်အဲဒီပုဂ္ဂိုလ်တွေမှာတော့ဒီကညာပေးဝေလိုက်လို့ချင်းချင်းတိတာတွေမှာနာသိစဉ်ကိုရပြီးအကျိုးများတော့ပါတယ်လို့သစ္စာတရားအဖြေကြားတယ်ဒါရင်ရတဲ့ကိုယ်ဆွန်မျိုးပြည်တာကမရှိလို့ရှိရင်တဲ့ဘယ်နဲ့တော့ အာဒီဘဝဆွေမျိုးပြည်တာမရှိလဲဟိုရှိရှိသောတန်တရားဘဝဆွေမျိုးပြည်တာရှိမှာပါပဲတဲ့အဲ့ဒါတွေရပါတယ်ဟုတ်ပြဒီဘဝကလည်းမရှိဘူးဘဝစစ်တန်တရားဘဝတွေကလည်းမရှိတော့ဘူးဆိုရင်ဘယ်နဲ့လုပ်ပါလဲဒါကတော့ကိုယ်ဘဝစစ်စစ်တန်တရားဘဝတွေကဆွေမျိုးမတော်ဘူးတော့ရှိမယ်မဟုတ်ဘူးတဲ့ဒါတော့ရှိမှာတဲ့ဒီဥစ္စာကတော့ဒါပေမဲ့လို့ကုသိုလ်ကောင်းမှုဟာကိုယ်လည်းကျိုးရှိပါတယ်တဲ့မြတ်ဘိဗေလို့ဘယ်သူမှမရရရကိုယ်လည်းကျိုးရှိပါတယ်ဆိုရင်မြတ်စွာဘုရားဟောထားပါတယ်အဲ့ဒါကြောင့် နောက်ဆုံးဒီကုန်းညုံမြတ်စွာဘုရားသောညာတိဓမ္မောစာယာနိဒတိတောပေတာနံပူဇာသကတဥလာရာပလင်စာဘေကုဏမနုပရိဏံဒုံမေဟိပုံညာဘသုဌာနပကံဒီကထာနဲ့ဒီကုန်းညုံမြတ်စွာဘုရားဟောမင်းသာရမင်းကြီးဟောနေမင်းပရိသတ်ကြီးမင်းနေရောမိဖုရားတွေရောအချွေရနေရောကိုလည်းမင်းပရိသတ်တွေမှာဟောတဲ့တရားတော့ သောညာရီဓမောသအယံနိဒတိတော်သောယံညာရီဓမောသထိုဆွေမျိုးတို့ရှင်းရသောအကျင့်ဝတ်ကိုလိတရားသင်သည်နိဒတိတော်ညွှန်ပြအလေသည်ဒိမိတာရမင်းကြီးတဲ့သင်ဆွေမျိုးပြည်တာတွေအကြောင်းပြုပြီးတော့လူဒါနလှူလိုက်တာတဲ့အများကြီးအကျိုးရှိပါတယ်တဲ့ဆွေမျိုးတွေပြုသင်ပြုလိုက်တဲ့ကျင့်ဝတ်တရားကိုဒါညွှန်ပြပြီးသားဖြစ်တော့ဒီလိုလုပ်လုပ်ရတယ်ဒီလိုလုပ်ကောင်းတယ်ဒီလိုလုပ်သင့်တယ်ဆိုတာ ညွှန်ပြပြီးသားဖြစ်သွားတယ်တဲ့နီးပြပေါ့ညဇောဘုရားဘုရားပွင့်လာပြီးတော့တရားဓမ္မတွေနဲ့ဆက်ဆံတဲ့နေရာမှာအထင်ရှားကဒီနေရာပဲရှိတာပဲဒီကစပြီးတော့သူကဘိမိသာရမင်းကြီးဆွေမျိုးပြည်တာတွေအကြောင်းပြုပြီးတော့အထူးသာနာလူမြတ်ပေးဝလိုက်တာပေါ့ဒါတော့ဘုရားဘာသာဝင်တွေအစဉ်တချင်းဆွေမျိုးကျင့်ဝတ်တွေကျင့်ဝတ်ရာနီးပြဖြစ်သွားတာပေါ့နော်။ဟောအရာညာဒီဓမ္မောသသို့သို့ဆွေမျိုးတော့ဤ ပြုစဉ်ပြုတယ်သောကျင့်ဝတ်တရားကိုလေတရားသည်နိဒာတိတော့ပြပေသည်ဗေဒနံသဗေဒနံဘဝဆက်ဆက်ကဆွမျိုးတော်ခဲ့သောစိတ်ဓာတ်တို့အားပူဇာသပူဇော်ခြင်းကိုလေကတာပြုအပ်ပေသည်အဲဒီ62ကဘာတက်ကဆွမျိုးတော်ခဲ့ဘူးတဲ့ရသွေရမျိုးတွေပေါ်တယ်သူကအဲဒီဒီဓာတ်တွေလည်းပဲနာသိစိန်နဲ့ပူဇော်ခြင်း

နာဒီနေ့အတွင်းမှာပြင်အာရုံတွေမပြတ်တော့ဘူးကိုယ်လည်းဒါတွေသုဒ္ဓမိတာဖြစ်သွားတယ်ခွန်အားတွေလည်းသုဒ္ဓမြင်ကိစ္စပြီးသွားပါတယ်ဒုံမေဟိပသုတံပုံညာပုံညာပသုဒါနာဘကဒုံမေဟိသင်ဗိမိတာရမင်းအစရှိသောဆွေတော်မျိုးတော်ပေါင်းတို့သည်အနဘကများစွာသောပုံညာကုသိုလ်ကောင်းမှုကိုပသုတံစီဘူးအလေသည်အဲဗိမိတာရမင်းကြီးနဲ့တကွအချွေရန်နေအကုန်လုံး လူနာနိဗ္ဗာန်သုံးနာသောချမ်းသာရရင်အကြောင်းဖြစ်တဲ့ကုသိုလ်ကောင်းမှုတွေကိုစီးပူးခြင်းကိစ္စပြီးသွားပေပြီလို့ဒီလိုနုမောဒနာပြုတာပါအဲဒီနုမောဒနာတရားနာပြီးတော့ဒိဋ္ဌာတွေရဲ့ဆင်းရဲဒုက္ခရောက်ပုံတွေတာဝေကရပြီးတော့တရားနှလုံးသွင်းကြတာတရားနာနေရင်ပရိသတ်တွေ7400ကျူတရားရတယ်တဲ့သူကဒီတရားသေးသေးကူးကူးတရားမဟုတ်ဘူးသူက သေချာစဉ်းစားကြည့်ကျွတ်ကြလည်းကောင်းတယ်ဒိဋ္ဌာတွေ62ကဘာတွေကနေပြီးမကောင်းမှုအကုသိုလ်ပါလာတာတကယ်တည်းမှပဲကဘာတွေပဲများလာပြီဒီအကုသိုလ်ကမကုန်ဘူးကြောက်ကြသိကောင်းတာသူကဟုတ်လားတဘွားလည်းလည်းမဟုတ်နဘွားလည်းမဟုတ်တကဘာလည်းမဟုတ်နကဘာလည်းမဟုတ်62ကဘာတွေကအခုဘုရားလက်ထက်တရားသူအကုသိုလ်တွေကမကုန်ဘူးမကုန်တာမှဒီခရီးဘုရားလက်ထက်မှာလည်းပဲသဘာဝကနေပြီးတော့ကောရဝ အောက်ကတော်မြတ်စွာဘုရားလက်ထက်ကလေးကဒိဋ္ဌာတွေဖြစ်နေတာငါနေပြတ်နေဒိဋ္ဌာတွေပြောပြမရှိဘူးဒုက္ခရောက်နေတာကတော့အခုလူတွေများသမင်းတနာလောက်မစားရင်ကိုစားလာပြီဒုက္ခဖြစ်လာပြီနေ့သုံးရက်လောက်မစားရင်ခက်ရတော့မယ်လို့စားအဲ့ဒါသမင်းလည်းမစားရေလည်းမသောက်ရအိယာလည်းမရှိနေရလည်းမရှိအဝတ်လည်းမရှိနန်းဒုက္ခရောက်မှာပါသေချာတွေးကြည့်ရင်ဖြင့်တော့ကိုစိတ်တကယ်နှလုံးမသက်သာစရာတွေပါပဲအမှန်တရားကြောက်စရာကောင်းတာတွေပဲဒုက္ခတွေရောက်နေတယ်အဲလူတွေမှာ ပါလေခြင်းအခုမကြပြမှုဘာမဖြစ်ပြမှုဆိုရင်ညည်းကြညူးကြဒုက္ခတွေရောက်တာတွေတည်ပြီးကြတယ်အဲဒီပြီးတာတွေမှာဘာမှကိုစားစရာမရှိတောက်စရာမရှိနေစရာထိုင်စရာမရှိဘူးဘာမှကိုမရှိပါဘူးဘာမှမရှိဆိုဘာမှကိုမရှိတဲ့သူစားတော့ဒါကလည်းဒုက္ခတွေအများကြီးရောက်လာအဲဒါတနည်းတရကလည်းမဟုတ်တစ်နှစ်လည်းမဟုတ်နှစ်ပေါင်းတရားလည်းမကတစ်ထောင်လည်းမကတစ်သောင်းလည်းမကတစ်သိန်းလည်းမကဒုက္ခတွေဒီလိုရောက်လာကြတာကို ဒါကပိဋိဒါတွေရှိတာပိဋိပိဒါတွေလည်းအများကြီးနေမှာပိဋိလောကမှာတ attva တွေအများကြီးနေမှာအဲ့ဒါတွေဖြစ်နေရတာသိကြောက်เสียကောင်းတယ်ဒါပါဖြစ်လို့တော့ဆိုရင်အရိယတရားတွေကိုမရကြသေးလို့တဲ့အရိယတရားတွေမဲ့တရားဖို့တရားတွေမရသေးဘူးလို့ဟာဒီနေ့ကျရင်ဖြစ်နိုင်တာပဲတဲ့အခုဘဝမဖြစ်လည်းပဲအခုဘဝသိရင်တော့ကုသိုလ်ကောင်းမှုတွေကြီးလို့မဖြစ်ဘူးထားပါတော့ဒါပေမဲ့လည်းနောက်နောက်ဘဝတွေကသိတဲ့အခါမဖြစ်ဘူးပြောနိုင်ဘူး မတရားဖို့တရားမရသေးလို့ရှိရင်ဖြစ်ဦးမှာဒီပြိတာဘဝတွေရောက်ဦးမှာဒါကြောက်ကြတော်တော်ကောင်းတယ်ဒါကြောင့်ရှင်မမောက္ကလာများပြိတာတွေမြင်ရတဲ့အခါမှာဘိသုတောင်ကဆင်းတော့ပြိတာတွေအချို့ကအသားတွေပြိတာတွေအချို့ကအယူစုပြိတာတွေမျိုးမျိုးသောပြိတာတွေတွေ့ရတယ်အချို့ကမိတွေလောင်နေอืมအဲဒါတွေတကကောင်းငင်နဲ့ပြေးလွှာနေအဲဘလူးလရတို့အဲကြီးတို့ငှက်တွေကလိုက်ပြီးတော့ထိုးစိတ် တချို့လည်းလည်းနဲ့ပေးတာနေနဲ့တခါလဲသင်နေအတေစုနေလို့တခါလဲပြည့်နေရပြည့်ရသွားရလိုက်ပြီးတော့စုတချို့လည်းပေါက်စိန်တွေလို့ခဲလုံးတွေနာတန်တွေတန်ခဲတွေကြပြည့်နေရလိုက်ပြီးတော့ကြဩရင်ပြီးတော့ပြည့်နေအနာတုက္ခဥဒ္ဒါတွေသတ္တဝါတွေမြင်ရတယ်မြင်ရတော့ရှင်မမောဂလာကပြုံးတယ်တကယ်ဆိုတော့ပြုံးစရာမကောင်းဘူးသာတနာစရာသတ္တဝါတွေဒါပေမဲ့လို့ပြုံးတယ်ဘာဖြစ်လို့လဲဆိုငါမှဒီလိုဘဝမျိုးတွေ မဖြစ်နိုင်တော့ဘူးလို့ဒီလိုဘဝတွေဖြစ်ပေါ်ရကိလေသာတွေပယ်ပြီးပြီလို့မိမိသာနာကဖြစ်တဲ့အပယ်ဘဝတွေကြာနေနိုင်တဲ့စိတ်ဓာတ်ဘဝရောက်စင်နိုင်တဲ့ကိလေသာတွေကင်းကျင်းသွားတဲ့တရားတို့တရားမြတ်တွေဆင်နေတဲ့အခါမှာဒါတွေဝန်သာစရာလေးဖြစ်လာတာကိုဒါကြောင့်ဒါကြောင့်မို့ရှင်သာရိပုတ္တရာအရှင်မမောဂလံပြုံးတော်မူတယ်ဘုရားလည်းပြုံးတော်မူတယ်ရှိပါတယ်အဲဒီလိုဟာတွေကိုဒါတော့ အရိယာမေဖို့တရားကိုမရလို့ရှိရင်ဒီလိုပြိတာတွေကသံဃာလောကကြီးဖြစ်သွားမှာအခုဘုရားလက်ထက်မှာမေဖို့တရားရရင်ရမရလို့ရှိရင်ဒီလိုပြိတာတွေဖြစ်ပြီးတော့သွားနိုင်တယ်ပြိတာတွေဖြစ်သွားမှတော့ခဲ့တာပဲသူမေတ္တာဖို့တရားရဖို့ပြောတယ်တော့သာဘုသောဘုကစပြီးတော့သူခဲ့နေပြီသူကခဏကမိမိသာရမင်းကြီးအများပေးဝယ်လိုက်လို့ဒီပြိတာတွေမှာစားရတော့ဆရာနေတဲ့တိုင်းတွေရသွားတယ်ဆိုမယ်လို့သလောက်ပဲမေဖို့တရားရဖို့ရမဟုတ်သေးဘူး နောက်လည်းပဲသူဘာဖြစ်မှမသိသေးဘူးသူတို့မှတော်တော်ကြောက်ကြကောင်းမှသိတယ်သူကအဲဒီတော့ဗေဒလောကရဲ့ဒုက္ခတွေကိုလည်းပဲမြင်ပြီးတော့သံဝေကဖြစ်ကြတယ်တဲ့ဒီတရားနာပရိသတ်ထံလူတွေနေမဟုတ်ပါဘူးနတ်တွေလည်းပါလိမ့်မယ်တကယ်နတ်တွေရောအကုန်လုံးသံဝေကဖြစ်သံဝေကဖြစ်ပြီးတော့မြတ်စွာဘုရားဟောတဲ့တရားတွေနှလုံးသွင်းတရားသဖြင့်တရားလည်းဟောဟောပါလိမ့်မယ်ဒီထဲမှာတော့ဝိပဿနာရှိဖို့တော့မပါဘူးအဲဒီတရားလည်းဟောပါလိမ့်မယ်ထမအခုအဲဒီတရားတွေနှလုံးသွင်းတဲ့ ကျွတ်သွားကြတာတွေဟာ7400နဲ့မယ်တရားပူတရားတွေရသွားကြပါလေအခုလည်းပဲကမ္မထာဒါနဘယ်နဲ့တိတာတရားတွေဟောနေပါလဲလို့ဒီလိုမအောင်မနေလို့ဆိုတာအဲဒီတိတာတွေဆင်ញင်ပြီးတော့တရားနဲ့မဲအထုကြပြီးတော့ဆိုတာတိတာကောကလွဲအောင်လို့ရေးကြည့်တယ်နှုံးမတရားမပြည့်စုံလို့ရှိရင်တရားသာသနာကြီးရောက်ပြီးတော့နေပါရင်နဲ့မေတ္တရားဘုရားရနိုင်တဲ့ဘဝကိုရပြီးတော့ထားပါရင်နဲ့ ကိုယ်ကပြည့်စုံသောတရားမဟုတ်တာတရားမဟုတ်တာနဲ့ဒီနေ့တစ်ချိန်ကျရင်အခုဒီဘဝသိရင်မဟုတ်ပါဘူးနောက်တော့ဘဝတွေမှာတဘဝတဘဝသိတဲ့အခါဘုံတော်ပြည့်တာဖြစ်နေမှာအဲမဲ့ဖို့တရားမရရင်မဖြစ်ဘူးလို့မဆိုနိုင်ဘူးဒီပြည့်တာဘဝကဘယ်သူကတောင်းတာမလဲအဲဒီပြည့်တာဖြစ်နေတဲ့အခါကျမှဒုက္ခရောက်မယ်သာယထာဘိကွေမပမာရတာမှာပစ္စဝိပတိတာရိနောဟုဟောတာယံဟောအမဂနုသာသနီတဲ့မြတ်စွာဘုရားသုံးပါဘိကွေရဟနတုံမေတ္တရေသာယထာရှုကြကုန်လော နှလုံးသွင်းအားထုတ်ကြကုန်လောမဘာမရထမေ့မနေကြနဲ့မမေ့ကြနဲ့တဲ့ရှုကြပစ္စာချင်းလုံးပြီးတော့နောက်ခါကာလကြာမှဝိဒိတာရင်တော့နှလုံးမသားရှိကြကုန်နေမှာဟိုးထမရှိကြစေကုန်လေတဲ့ချိန်လွန်သွားမှဒီဘဝရင်လည်းပဲအိုကြီးအိုကြီးမကမနာအိုးလို့မနာနာလို့မလုံနိုင်လည်းနိုင်ဘူးဆိုတော့မှတရားနှလုံးသားအားထုတ်ခြင်းမရဘူးတို့ချင်းစီတုန်းက အာဟုဝါရရအောင်လည်းမေတ္တာဘုရားရအောင်တို့အာမထုတ်လိုက်မိဘူးဆိုပြီးနှလုံးမသားတွေဖြစ်တတ်ပါတယ်တဲ့သိသွားပြီးတဲ့နောက်ကြောင်းမညို့လို့ရှိရင်ကြောင်းမညို့တဲ့ဘဝမှာပေါ်လေခုဘဝသိပြီးပြီးချင်းရလို့တော့မဟုတ်ပါဘူးအဲသိတာဘဝများဖြစ်နေလို့ရှိရင်အမှန်တန်နှလုံးမသားဖြစ်မှာသိတာဘဝဖြစ်နေခုနကရှင်သာရိပုတ္တရာတွေလာပြီးတော့ကုညီတောင်းတဲ့သိတာမှာတယောက်လိုပဲသံသရာမောစကယူယူပြီးတော့ဘုလုံးက ရှင်သာရိပုတ္တရာရှိခိုးမှတော့မသိဘူးအတင်းခိုင်းလို့လားရှိခိုးဒါငရဲမကြရုံလေးရှိနောက်သေးတာဖြစ်တော့သူမှားလာမှသိတာကိုရှိတော်မှာတို့မိဖတွေဆရာသမားတွေဆွေမျိုးတွေဘယ်သူမှတနာပြီးတော့ကုသိုလ်ကောင်းမှုပြုဖို့တိုက်တွန်းမဲ့ပုဂ္ဂိုလ်မရှိဘူးတဲ့မရှိလို့ကြတယ်ကုသိုလ်ကောင်းမှုတွေမပြုခဲ့ရလို့ငါပြိတ္တာဖြစ်ရလေခြင်းဆိုပြီးသူခင်ဗျာအနနှလုံးမသာဖြစ်ကြတယ်အဲလိုပဲ အခုပုဂ္ဂိုလ်တွေလည်းတရားထုတ်နေတဲ့ဥစ္စာမတရားဖို့တရားမရဘဲနဲ့ဆိုရင်စိတ်မချဘူးနော်မတရားဖို့တရားကိုခုကြောင်အထုံးမယ်လို့ဒီကုတရားထုတ်ရလို့ပြင်မသာဘယ်လောက်မရမလဲခုနကဒိဋ္ဌာတွေဟုတ်လားဒိဋ္ဌာတွေခုနှစ်ရက်တစ်ပတ်လောက်သာမစားပဲနေတာကိုပြင်မလာပြီတစ်နှစ်လောက်ဟုတ်လားမကဘူးတရားလည်းမကဘူးနှစ်တရားလည်းမကဘူးနှစ်ဆောင်လည်းမကဘူးအဲ့ဒါနဲ့စာကြည့်ရင်ကုတရားထုတ်ရတာဘာပြင်မသေးလဲဘာမှမပါမှုသူက ဘာမှမဟုတ်မအိမ်မနေတကားလည်းအတင်းအားထုတ်ဘယ်လိုအားထုတ်အားထုတ်တကားလည်းတရက်သမင်းမစားရတာတော့မပန်းဘူးဟိုမှာသမင်းတရက်လုံးလုံးသမင်းမစားရင်ပန်းလာပြီဒုက္ခရောက်လာပြီသမင်းမစားရင်မရှိဘူးအနေရတိုင်းငယ်မရှိဘာမရှိအဝတ်မရှိနဲ့မနာဒုက္ခရောက်အဲ့ဒါနဲ့ဆိုင်တိတာဒုက္ခတွေနဲ့ဆိုင်အခုအများကြီးသက်သာပါတယ်အဲ့ဒီတော့ဒီတိတာဒုက္ခတွေကိုမြင်ပြီးတော့သာမယာတဲ့ကျင်လင်းနေရင်မေတ္တာဖို့တရားများရင်တို့လည်းပဲတနည်းကြဒီလိုဖြစ်နိုင်တယ်ဒီလိုဖြစ်မျိုးကလွတ်မြောက်အောင်တို့အားထုတ်မှာပဲလို့နောက် အကြောင်းမညွှန်လို့အဲ့ဒီလိုဖြစ်တဲ့ခါကျမှစိတ်နှလုံးမသာမဖြစ်ကြပါစေနဲ့တဲ့မြတ်စွာဘုရားအရာဤဒီကဝေါ်သိจิตတော်အမှားကန်ငါဖျက်တဲ့နုသာသနိဖန်တလဲပေးရတော့ဆုံးမပါပေ၏ခဏခဏပေးနေဆုံးမပဲဆိုပြီးဟောလေကြည့်ပါလေအဲဒါကြောင့်မို့ဒီတရားတွေနာရင်နဲ့တတ္တဝါတွေ7400တဲ့လူတွေရောနတ်တွေရောနေမှာပေါ့ပြမာတွေလည်းပါခြင်းပါပါလေဦးမယ်အဲဒီ7400တရားရပါကြတယ်ဒါနဲ့နောက်တနေ့လည်းပဲ ဒီတရားကိုဟိုတနေ့ကပြိဿတွေကလည်းလိုရှိတယ်မြတ်စွာဘုရားကလည်းဟောတာနောက်တနေ့လည်းပဲဒီမှာမိမိသာရမင်းကြီးအဆွန်ကျွေးဒီတရားပဲဒီတော့ကုဋ္တသုတ်ဒီသုတ်ပဲထဟောတာပဲတရားရိုးတယ်မကြည့်ဘူးတရားဟောတာအခုလို့ဆိုလို့ရှိရင်တရားကတစ်ခါနာပြီးနောက်တစ်ခါဆိုဟာအရင်ကနာပြီးသားတရားမထူးဘူးဆိုပြီးတော့သိသိဝင်သာကြပါမဟုတ်ဘုရားကဟောတယ်ဆိုတာနောက်တနေ့လည်းဒီတရားဟောသေးတာပဲနောက်တနေ့ဟောတော့လေလူတွေတဲ့ဒီလိုပဲစစ်တောင်းလေးတော့လူတွေကြိုသေးတာပဲတဲ့သူသား တခါနောက်တနေ့လဲဟောနောက်တနေ့လဲခုနှစ်ရက်ပါလုံးဟောတယ်ဆိုတာကိုခုနှစ်ရက်ပါလုံးသတ္တဝါတွေ7000လေးတော့7000လို့တော့ဒီလိုပဲကြွတာပဲတဲ့သူတော်ကျေးဇူးများတဲ့တရားပဲဘုန်းကြီးကဟောတာတော့ဘယ်ရောက်ကြုံလဲမသိဘူးလားမကြွတာကြွတာတော့ဘုသူတတော်ရသွားပြီပေါ့လေကဲအချိန်လက်တော်ကုန်သွားပြီတရားသိညောင်းနေတော့မှသူကတော်တော်သုံးသွားပါပြီအဲဒီတော့ဘာဝေကလည်းရပြီးတော့တရားလည်းအထုတ်ကြပါကြူစားအထုတ်လို့ရှိရင်အခုတရားနာနေတော့မကြွတော့မှ အခုပြောတဲ့ပြည်တာတွေဘာတွေအကြောင်းစဉ်းစားပြီးတော့ကြည့်လိုက်ရင်ကြောက်ကြမှန်ကောင်းပါတယ်ဒါနဲ့ပဲကြိုးစားအထုတ်လိုက်ရင်တရားဓုတွေတရားတိုးတက်ပါလိမ့်မယ်အားကြကြတယ်သိကောင်းတာလည်းပြည်တာတွေဆင်းရဲတာနဲ့ဆိုရင်သူတရားထုတ်ရတာဘာမှမဆင်းရဲဘူးကွာနေရာကောင်းတဲ့ထိုင်နေရာထိုင်ကောင်းတဲ့ထိုင်ပြီးအထုတ်အိပ်ပြီးအထုတ်ဇင်းရလျှောက်ပြီးအထုတ်အဲ့လိုကျင်ရေချိုးလိုက်ပြီးသူကဒီတော့ကျင်လည်းတောက်နိုင်ပြီးဘာမှမပင်မမှုတက်တက်တာတာလေးလုပ်နေရတာဟိုပြည်တာတွေဒုက္ခနဲ့စားလို့ရှိရင်တော့ဘုံမဲ့တက်တာပါတယ်အဲ့ဒါအားကြပြီးတော့တို့မဖြစ်မနေ ကျိုးစားအထုံးမယ်ဆိုတင်းတင်းအထုံးလိုက်ရင်ပြည့်စုံနိုင်ပါတယ်ဒီတရားနာတဲ့တို့လည်းတရားလူတွေတိုးတက်သွားပါလိမ့်မယ်ဤဒီရောဂုတ္တတရားဒေသနာတော်ကြားနာတော့ဓမ္မတော်နာကုသိုလ်ကံစေရနာ၏အစွမ်းအနုဘောကြောင့်ဤတရားဤဒီရောဂုတ္တဒေသနာတော်၌လာသာပြိတာတော့ဤဒုက္ခကိုနှလုံးသွင်းဆင်ခြင်၍ပါဝေကညာဖြစ်ပွားကြပြီးလင်ထိုသို့သောပြိတာဘဝနှင့်ပြိတာဆင်းရဲမျိုးမှအစဉ်သာဝရ